မင်းညကမဟာရုပ်မဲပွဲမဟာရုပ်သွန်လူပွဲအကြောင်းပြုပြီးတော့မင်းညကစပြီးတော့တရားဟောခဲ့တယ်ဒါကတွင်းဟုတ်လားအဲမှန်ပါဗျာမင်းညကစပြီးတော့ဟောတယ်မင်းညကမဟာရုပ်သွန်လူပွဲဆိုတော့မဟာရုပ်သွန် လူကတဲ့အခါကာလအာယုံပြုရအောင်လို့ဝမ်းနဲ့ဝမ်းသာနဲ့ဖြစ်ရအောင်လို့မနေ့ကမဟာရုပ်ဆုံးလူပုံအကြောင်းတော့တော်တော်စုံသွားပြီဒီကသင်ဟုတ်လားမှန်ပါဗျာစုံပါအဲဒီကနေ့နောက်ပိုင်းလေးဟောရမယ်နောက်ပိုင်းလေးမနေ့ကအခြေခံတည်ထားတဲ့တရားဂါထာက၄ပိုက်ရှိအဲဒီ၄ပိုက်ထဲကပထမတစ်ပိုက်တော့ ပြီးတာတော့ပြီးပြီလို့ဆိုရမှာပဲတခါသိရဟုတ်လားမှန်ပါဗျာသို့တော်လည်းအကုန်လုံးပြီးတာမဟုတ်ဘူးဒီဘက်ကလည်းပဲနောက်ဆက်ပြီးတော့ပြောကြတယ်အများကြီးကြံပါသေးတယ်အဲကနေ့ဒုတိယပိုက်တို့တတိယပိုက်တို့ဆက်ပြီးတော့ဟောရမှာဂိန္ဒူရာဝိတံပုရိသသာတိထံဗန္တေဘုံတော်၆ပါးနဲ့ပြည့်စုံတော်မူသောမြတ်စွာဘုရား

သရိယာဝေတံပုရိသသာသေတံဒီဝဗုဒ္ဓသီလေနေမေမြံလျှောက်တာသောဩနသာဣရာလောကေဤလောက၌ပုရိသသာယောက်ျားဤပုရိသသာသုံးကြောက်သောပုဂ္ဂိုလ်ဤသေတံသူသည်ဖြင့်ကြီးမွန်အာရေမြင့်များလာစွာသောဝိဒံဝမ်းမြောက်ဝါသာယင်ပိဋိပါမုဇ္ဇာကိုဖြစ်စေရသော Ozu abada, oj nah d yojimjinyemddarkaonye azụ azụ ru ozụaụ bee ya reeni ကောင်းမြတ်လှစွာလူဥစ္စာဘယ်ရာပေနီသို့ကောင်းမြတ်ကောင်းမြတ်လှစွာ လူဥစ္စာသရာတရားဤကောင်းမြတ်လှစွာလူဥစ္စာသရာတရားဤ င်းဆုံးအမြတ်ဆုံးဖြစ်တဲ့ဥစ္စာယရနာဖြင့်ဘယ်ဟာလဲဆိုလို့ရှိရင်တရားတရားပဲလို့မြတ်စွာဘုရားကဖြေကြားတယ်မဟုတ်လားတရားတွင်ကမှန်ပါဗျာအရေးကြီးတယ်ဒီတရားတရားမှန်ပါအရေးကြီးပါတယ်အခုမဟာရုံမဲပွဲမဟာရုံဆွန်လောင်းပွဲအဲဒီမဟာရုံသွန်လူပွဲအကြောင်းပြုပြီးတကားလား တရားပွဲကျင်းပါကြဒီရက်ွက်ကတရားဓမ္မတွေတိုင်းမင်းညီညွတ်ပြီးတကားလားတရားပွဲကျင်းပါကြတရားနာလာရောက်ကြဒါတွေဟာသရာတရားနဲ့ပြည့်စုံလို့မဟုတ်လားတကားတွင်ရဟင်မှန်ပါဗျာဒီတရားပွဲကျင်းပါလို့ရှိရင် ဒီလိုမဟာရုံမဲပွဲကျင်းပလို့ပြုလို့လို့ရှိရင်မဟာရုံဆွန်ကျွေးပဲဘင်္ဂါတော်တွေကိုပင့်ပြီးတော့ကျွေးလိုက်လို့ရှိရင်ငါတို့မှမျက်မှောက်ယခုမျက်မှောက်လောကမှာလည်းပဲကောင်းကျိုးချမ်းသာတွေကိုလည်းငင်းရသွားနိုင်တယ်ဒီလိုယုံကြည်ကြတယ်မဟုတ်လားတခါဆိုရင်ယုံကြည်ပါရဲ့ဗျာအေးနောင်သမယဘဝတွေမှာလည်းပဲလူချမ်းသာနာချမ်းသာတွေနဲ့ရပြီးတော့ တသံတရားလုံးနိဗ္ဗာန်ရောက်တဲ့တရားကြီးပွားချမ်းသာပြီးတော့သွားလိမ့်မယ်လို့ဒီလိုယုံကြည်ပြီးတော့ပြုလို့ကြတာမို့လားတခါသိရမှန်ပါဗျာဒီနေ့အချိန်ခါကာလဆိုလို့ရှိရင်ဖြင့်ဗမာပြည်ရဲ့အမတမှတ်တမ်းတင်ရမယ်လွတ်လာရေးဝဲနေကြီးဖြစ်တဲ့အတွက်ကြောင့် တို့တော်ရတဲ့သားတွေမှာပွဲတွေကျင်းပကြတယ်ဘုရားထိုင်ရန်မှန်ပါဗျာအေးပွဲတွေကျင်းပပြီးတော့အဲ့ဒီပွဲတွေကိုသွားကြလာကြနဲ့ပြောပါပြီးတော့နေတဲ့အချိန်မဟုတ်လားတရားထွင်ရင်မှန်ပါဗျာအဲဒီတော့ပြောပြီးတော့နေတဲ့အချိန်မှာတရားထွင်ရင်တော့ဒီရက်ွက်ကနေပြီးဒီကာလအဲမြတ်ရှိသူတော်ကောင်းပုဂ္ဂိုလ်တွေကစီမံခန့်ခွဲပြီးတော့အခုလိုတရားပွဲကြီးကျင်းပပြီးတော့နေကြ တရားပွဲဆိုတာအပြောပွဲသွားတာတော့တော့ပြောစရာမကောင်းဘူးပေါ့တရားသိရင်မှန်ပါဗျာသို့တော်လည်းတခုတော့ရှိပြောပွဲသွားတဲ့ပုဂ္ဂိုလ်တွေပြောသလိုပဲတရားကြိုက်တဲ့ပုဂ္ဂိုလ်တွေကတော့တရားပွဲနဲ့ပြောတယ်တရားသိရင်မှန်ပါဗျာအေးတရားပွဲနဲ့ပြောတဲ့တရားကိုလိုလားတဲ့သရာတရားတွေသောဥစ္စာနဲ့ပြည့်စုံတဲ့အမျိုးကောင်းသားတွေအမျိုးကောင်းသမီးတွေကယခု ဒီတရားပွဲကြီးလာရောက်ပြီးတော့နာကြားနေကြဒါမြတ်စွာဘုရားကအကောင်းဆုံးအမြတ်ဆုံးပဲလို့ချီးကျူးထားတဲ့သရာတရားတွေဟူသောဥစ္စာနဲ့ပြည့်စုံလို့လာနိုင်ကြတာလို့ဆိုရင်မလွဲဘူးပေါ့တကားဆိုရင်မလွဲပါဘူးဗျာအေးလောကမှာအဖို့တန်သောဥစ္စာအဖို့တန်သောမြင့်မြတ်ဆုံးဖြစ်တဲ့ဥစ္စာယတနာတွေနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်တွေဟာ အကျွယ်ဝါဆုံးချမ်းသာဆုံးလို့ဆိုရတယ်မဟုတ်လားတခါတည်းမှန်ပါဗျာအဲဒီစည်းဥစ္စာတွေရွှေရွှေတဲ့ဖို့တာနဲ့စိန်ကြောက်စသည်တို့အဲဒီလိုဖို့တာယရနာတွေများများကြီးပြည့်စုံနေလေများများကြီးချမ်းသာကြွယ်ဝတယ်လို့ဆိုရတာပေါ့ဟင်မှန်ပါအဲဒီဒီစည်းဥစ္စာနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်တွေဟာမိမိတို့လိုရှိရအကုန်လုံးပြည့်ရဲ့တခါတည်းမှန်ပါဗျာအကုန်လုံးပြည့်ရဲ့ ဘာမဆိုလို့ကြည့်ရရအေးအစကဘယ်ပစ္စည်းဖြင့်လိုချင်တယ်ဘယ်ဘယ်ဥစ္စာဖြင့်ရချင်တယ်ဆိုရင်အဲ့ဒါကြီးအကုန်ရတာဆိုရင်မှန်ပါဗျာအကုန်လုံးရတယ်အေးတထိုင်တွင်းကနေပြီးလိုချင်တဲ့ပစ္စည်းတွေအကုန်ရအသုံးဆောင်တွေအကုန်ရတယ်ဘာမှမကြောက်ကြရဘူးကိုယ်နေရာမှာဒါမဟုတ်ဘူးဘယ်ပဲသွားသွားပစ္စည်းဥစ္စာနဲ့ပြည့်စုံတဲ့ပုံကိုယ်တွေဟာဖြင့် တရားတရွာသွားလည်းပဲကိုလိုရှိတာရတာပဲတခါထိုင်းညာဟင်မှန်ပါဗျာကလိုရှိတာတွေဟာဟိုရောက်လို့ရှိရင်ဖြစ်ရင်ခိုင်းကြလူလူချင်းလဲအဲ့ဒါခိုင်းကြလူခေါ်ရညင်ထလို့ရှိလဲညင်ထခေါ်ရစားစရာဆိုရင်လည်းဘယ်လိုစားစားခြင်းလဲဆိုလို့ရှိရင်ဖြင့်နှုတ်ကပြောလိုက်ရင်လွယ်ကူနဲ့ရတယ်အဲဝတ်စရာတွေလည်းပဲဘယ်လိုအထင်မျိုးမဆိုရနိုင်နေကြတိုင်းစရာတွေအဲအဆောက်အဦတွေ ဟိုတယ်တွေအကောင်းကြီးတွေရှိတယ်အဲ့ဒါတွေလည်းပဲကိုကြိုက်တဲ့အကောင်းဆုံးနေရာတွေမှာတက်နေနိုင်တယ်တခါဆိုရင်ဟမ်မှန်ပါဗျာအဲ့ဒါပဲသွားသွားပဲရောက်ရောက်ပစ္စည်းဥစ္စာနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်တွေဟာမဆင်းရဲဘူးချမ်းသာတယ်နော်မှန်ပါအဲ့ဒါလိုပဲတခါဆိုရင်တော့ခုညစွာတရားကအကောင်းဆုံးပါပဲလို့ချီးကျူးထားတဲ့သရတရားနဲ့ပြည့်စုံတဲ့တရားဓမ္မတွေမျိုးကောင်းသားမျိုးကောင်းသမီးတွေဟာ ဒါတွေတရားများလုံးကြောက်ပြီးကြီးပွားချမ်းသာသွားမဲ့ပုဂ္ဂိုလ်တွေဘောတကားဆိုရင်ဟုတ်လားမှန်ပါဗျာအေးဒီတရားတရားနဲ့ပြည့်စုံမပြည့်ကွယ်ပုဂ္ဂိုလ်တွေကနေ့မနေ့ဆိုလို့ရှိရင်သံဃာတွေ350ပင်ပြီးတော့မုံမြတဲ့သွမ်းခဲဘောဇင်းတွေတူတာပြီးကြတယ်နော်မှန်ပါအဲ့ဒါတွေလည်းပဲအများအားအာယုံပြုပြီးတော့ဝမ်းမြောက်ဝမ်းသာကြတွေဘောတကားဆိုရင်ဟုတ်လားမှန်ပါဗျာအဲ့ဒါမနေ့ကဟောခဲ့တဲ့တရားလေးဒါလေးပြန်ပြီးတော့ပေါ်တော့လို့ဘုညာထပ်ပြီးတော့ပြောရတယ်

လေလာကျင့်ကြံအထောက်အပံ့ရှိတော့ကိန်းတို့ပဲတရားသည်ဒုက္ခချမ်းသာကိုအာဝဲသည်ဆောင်ပေးတတ်ပါသည်မြတ်စွာဘုရားဘယ်ရာဖြင့်ကောင်းကောင်းလေ့လာကျင့်သုံးလို့ရှိရင်ချမ်းသာကိုဆောင်ပေးတတ်ပါသလဲဒီဒုတိယမေကုန်းကလည်းအရေးကြီးတယ်တခါထွင်ရဟုတ်လားမှန်ပါဗျာဘာကြောင့်တော့ဆိုလို့ရှိရင် မနေ့ကပြောခဲ့တဲ့ဒီကထွင်ရင်တို့လူပုဂ္ဂိုလ်တွေရောနတ်ပုဂ္ဂိုလ်တွေရောဒီလောကလုံးမှာရှိတဲ့မြတ်ပုဂ္ဂိုလ်သားတော်တွေဟာချမ်းသာခြင်းနေကြတာမို့လားမှန်ပါဗျာချမ်းသာခြင်းနဲ့ပစ္စည်းဥစ္စာမပြည့်စုံတဲ့ပုဂ္ဂိုလ်တွေကပြည့်စုံပြီးချမ်းသာခြင်းနဲ့အချွေရမရှိတဲ့ပုဂ္ဂိုလ်တွေကချွေရရှိပြီးတော့ချမ်းသာခြင်းဘဝကောင်း ဘဝများနဲ့မပြည့်စုံတဲ့ပုဂ္ဂိုလ်တွေကဘဝကောင်းပွားများတည်းရပြီးချမ်းသာခြင်းဒုဖြစ်ပြီးတော့ချမ်းသာခြင်းနဲ့နာဖြစ်ပြီးချမ်းသာခြင်းဂုံတရေမဲ့နေတဲ့ပုဂ္ဂိုလ်တွေကဂုံတရေရှိပြီးတော့ချမ်းသာခြင်းအောက်တန်းကျနေတဲ့ပုဂ္ဂိုလ်တွေအထက်တန်းအစင်တန်းမြင့်ပြီးတော့ချမ်းသာခြင်းဟုတ်လားမှန်ပါအဲ့ဒါချမ်းသာမျိုးမျိုးတွေလိုရှိနေအတော်တန်းချမ်းသာနေတဲ့ပုဂ္ဂိုလ်တွေကလည်းဒါတဲ့တိုးပြီးကြတာချမ်းသာခြင်း

အဲ့ဒီရောင်းရေးဝယ်ရေးသက်သံရေးတွေလည်းကြွကျင်မှုရလိုတယ်တခါသွင်းရဟုတ်လားလိုပါရဲ့အဲ့ဒါလိုပဲအခုချမ်းသာကိုလိုရှိတဲ့ပုဂ္ဂိုလ်တွေချမ်းသာချမ်းသာကြောင်းဖြစ်တဲ့ဒီလန်းလေးလည်းသိထားအောင်မှอืมဘယ်လိုအကျင့်ကလေးကိုကျင့်လိုက်လို့ရှိရင်ဘယ်လိုလုပ်လို့လို့ရှိရင်ဖြစ်ရင်ချမ်းသာတာပဲဆိုတာလေးသိထားဖို့လိုတယ်ဒါကြောင့်နတ်သားကဗျာဒီမိကုံးကိုထည့်ပြီးတော့မေးတယ်ဂိန္ဒုသူစိန်နာဒုက္ခမဝေတိ ဗာနေမြတ်စွာဘုရားသူစိန်တံကောင်းစွာကျင့်သုံးလေ့လာလိုက်ပြီရှိတော့ကိန်းတို့ပဲတရားသည်ဒုက္ခံချမ်းသာကိုအာဝတိဆောင်ပေးရပါသည်မြတ်စွာဘုရားမိကုံကိုမေးအဲလိုမေးတော့မြတ်စွာဘုရားဖြေကြတယ်ဓမ္မောသူစိန်သောဒုက္ခမာဝတိဒေဝဗုဒ္ဓနာသာသူစိန်သောကောင်းစွာကျင့်သုံးလေ့လာပြီးရှိတော့ ဓမ္မောကုညင်တရားသည်သုခံချမ်းသာကိုအာဝေတိဆောင်ပေးရပါ၏အေးကောင်းစွာကျင့်သုံးလို့ရှိရင်ချမ်းသာကိုဆောင်ပေးရတာကတရားမဟုတ်ဘူးကုညင်တရားပဲတဲ့တခါဆိုရင်ဟုတ်လားမှန်ပါဗျာကုညင်တရားအဲ့ဒီကုညင်တရားလေးခေါ်ရမှာကလေးအရေးကြီးပါတယ်ဒီကုညင်တရားကကဲကဲကဲသိဥစွာသိုးမှပြင်မယ်နော် ကောင်းကောင်းလေးလားကောင်းကောင်းလေးလားဘယ်ရာဘယ်ရာသမ္မာဆောင်ပေးပါသနည်းသမ္မာဆောင်ပေးပါသနည်းကောင်းကောင်းလေးလားကောင်းကောင်းလေးလားဘယ်ရာဘယ်ရာသမ္မာဆောင်ပေးပါသနည်းသမ္မာဆောင်ပေးပါသနည်း ကောင်းကောင်းလေ့လာဘယ်ရာသံသာဆောင်ပေးပါသနည်းသံသာဆောင်ပေးပါသနည်းသို့သံသာဆောင်ပေးပါ

ချမ်းသာဆောင်ပေးပါသတည်းကောင်းကောင်းလေးလာတရားဟာချမ်းသာဆောင်ပေးပါသတည်းသာ ချမ်းသာဆောင်ပေးရတဲ့ဟာပါလဲဆိုရင်ဖြင့်တရားပဲတရားဆိုတာပါလဲဆိုရင်ကိုရှင်တရားပေါ့တခါတည်းဟုတ်လားကိုရှင်တရားတွေကိုရှင်တရားတွေကိုရှင်တရားဆိုတာလောကဘက်ကလည်းရှိတယ်သူတော်ကောင်းတရားတွေဘက်ကလည်းရှိနှမျိုးနှစ်ထွေရှိတယ်တခါတည်းဟုတ်လားမှန်ပါဗျာဒီနတ်စွာတရားကတော့အရေးကြီးတဲ့ဗာမရာကလွံ့မြောက်တဲ့တရားကျေးဇူးပြုနိုင်တဲ့ သူတော်ကောင်းတရားဘက်ကကိုကျင်တရားတွေကိုဗရဏာပြုပြီးတော့ဟောခဲ့ပါတယ်။ဒါပေမဲ့လို့ဘုန်းကြီးများကတော့လောကကြီးကကိုကျင်တရားတွေထည့်ပြီးတော့ပြောရလိမ့်မယ်တခါတည်းဟုတ်လား။မှန်ပါဗျာ။လောကကြီးကကိုကျင်တရားတွေကအောက်ခြေလွတ်ပြီးတော့နေလို့ရှိရင်လောကရင်လည်းပဲချမ်းသာမှုတွေရတဲ့လောက်မရဘဲနဲ့ဆင်းရဲပြီးတော့နေရတယ်။ဒါကြောင့်လောကကြီးကလည်းပဲရည်ကြည်ပါတယ်တခါတည်းဟုတ်လား။မှန်ပါဗျာ။အဲဓမ္မကမောဘဝဟောတိဓမ္မတေတိပရာဘော ကာမကာမောအတိတရားကျင့်တရားကိုလိုလားသောပုဂ္ဂိုလ်သည်ဘဝံဘဝံတော်ကြီးပွားသည်ဟောသည်ဖြစ်၏ဓမ္မဒေသီတိတရားကျင့်တရားကိုယုံမုံသောပုဂ္ဂိုလ်သည်ပရာဘဝပျက်စီးသည်ဟောသည်ဖြစ်၏ကိုကျင့်တရားအဲဒီကိုကျင့်တရားကိုသိဖို့ရလဲလိုတယ်ကျင့်ဖို့ရလဲလိုတယ်တခါသွင်းရအောင်လားသိလဲသိရမယ်ကျင့်လဲကျင့်ရမယ် မသိပဲနဲ့ကျင့်နိုင်ပါမလားကျင့်နိုင်ပါဘူးခင်ဗျာအေးသိမှဘယ်လိုကျင့်ရမလဲဆိုတာလေးဘယ်ကျင့်ဘယ်ကျင့်နေကျင့်ရမလဲဆိုတာသိထားဖို့အရေးကြီးအဲဒီတော့သိအောင်လို့လေ့လာတာကပရိယခေါ်တယ်တခါတည်းဟုတ်လားမှန်ပါဗျာအဲဒီတော့သိပြီးတဲ့ကာလသိတဲ့အတိုင်းကျင့်ပြီးသွားတာကတော့ပฏิပတ်လို့ခေါ်တယ်အဲပရိယဆိုတဲ့အသိလည်းလိုတယ်ပฏิပတ်ဆိုတဲ့အကျင့်လည်းလိုနှမျိုးလုံးလိုတယ်နော်မှန်ပါဗျာအဲဒါကြောင့် အတိတရားကျင့်တရားကိုလိုလားတဲ့ပုဂ္ဂိုလ်ဟာကြီးပွားတယ်အတိတရားကျင့်တရားကိုမလိုလားလို့ရှိရင်ပြည့်စည်တယ်အဲတော့ဒါကဆိုရင်တို့လူတိုင်းလူတိုင်းကိုမေးကြည့်ဟုတ်လားသူများမမေးလဲကိုယ့်ဟာကိုယ်မေးကြည့်ကြီးပွားခြင်းသလားပြည့်စည်ခြင်းသလားမေးကြည့်နော်မှန်ပါဗျာကြီးပွားခြင်းသလားပြည့်စည်ခြင်းသလားလို့မေးကြည့်လို့ရှိရင်ဘယ်နဲ့ဖြေမလဲဒါကဆိုရင် ကြီးပွားခြင်းပါလေကြီးပွားခြင်းတယ်လို့ဖြေကြမှာပဲနော်မှန်ပါဗျာကလေးငယ်ငယ်လေးမေးခြင်းနဲ့ကြီးပွားခြင်းနဲ့ချမ်းသာခြင်းနဲ့ဖြေရင်းလူရယ်လူသားတွေမေးကြည့်လို့ရှိရင်လည်းကြီးပွားခြင်းနဲ့ချမ်းသာခြင်းနဲ့ဖြေရင်းမှန်ပါဗျာကြီးရင်တဲ့ပုဂ္ဂိုလ်တွေအဖိုးဘွားတွေမေးကြည့်လဲကြီးပွားခြင်းချမ်းသာခြင်းနေတာပဲတခါထွင်ရဟင်မှန်ပါဗျာအဲကြီးပွားချမ်းသာတာတော့ဖြင့်ဘယ်တော့မှသူက အကျော်မပေးဘူးသူကကြီးပွားရင်ချမ်းသာခြင်းနေသေးတာတဲ့ဟုတ်လားမှန်ပါသေကာမကမလွဲတာတော့လျှော့လိုက်ရတာတကားသွင်းရည်ကြီးပွားကြီးပွားခြင်းနေတာပဲဟုတ်လားမှန်ပါဗျာဘယ်လိုပဲအသက်ကြီးနေပေမဲ့ဘယ်ရွယ်ရောက်နေပေမဲ့လို့ကြီးပွားခြင်းတော့ချမ်းသာခြင်းတော့မဲ့ဟုတ်လားမှန်ပါအဲ့တော့ကြီးပွားခြင်းချမ်းသာခြင်းလို့ရှိရင်ဘာလို့ရမလဲဆိုတော့အတိတရားအကျင့်တရားကိုလိုလားရလိမ့်မယ်ဟုတ်လား မှန်ပါအတိတရားကျင့်တရားကိုမလိုလားလို့ရှိရင်တော့မိမိကကြီးပွားခြင်းပဲလို့မကြီးပွားပဲနဲ့ပြည့်စည်လိမ့်မယ်ဒါတော့အတိတရားကျင့်တရားကိုလိုလားကိုရလဲရေးကြည့်ရမလားကတည်းဟမ်ကြီးပါတယ်ဗျာအဲ့ဒါလေးတွေပဲဒါလေးပဲဆိုအောင်ဟုတ်လားဒါလေးတွေပဲဆိုထားအောင်အတိတရားအကျင့်တရားကိုအတိတရားအကျင့်တရားကို လိုလားပါအတိတရားအကျင့်တရားကိုလိုလားပါအတိတရားအကျင့်တရားကိုလိုလားရင်ကြီးပွားပါလိမ့်မယ်အတိတရားအကျင့်တရားကိုလိုလားရင်ကြီးပွားပါလိမ့်မယ် အတိတရားအကျင့်တရားကိုမမုန်းနဲ့အတိတရားအကျင့်တရားကိုမုန်းရင်ပြည့်စည်ပါလိမ့်မယ်ဒါမှမမိကြမရှိဘူးတကားတဲ့မှန်ပါဗျာဒါလွယ်လွယ်လေးပဲဆိုတာဒီတရားကျင့်တရားကိုမမုန်းနဲ့မုန်းရင်ပြည့်စည်လိမ့်မယ်ဟုတ်လားတကားတဲ့မှန်ပါဗျာတရားကလည်းပဲသူ့ကိုချင်းမှသူကလည်းပဲ စောင့်ကြောက်တာတကယ်ဆိုရင်ဟုတ်လားမှန်ပါဗျာတရားကသူ့ကိုမုန်းနေလို့ရှိရင်တော့အဲ့ဒီပုဂ္ဂိုလ်လိုက်ပြီးမစောင့်ကြောက်နိုင်မိဘူးအဲသူ့ကိုချေမှလောကဥပမာအချင်းဆိုရင်ယောဂဝေဒနာပြောက်စေရတဲ့ဆေးတွေရှိတကယ်ဆိုရင်ဟုတ်လားရှိပါဗျာဒီကဘာပေါ်မှာပညာရှိသေဆရာကြီးတွေကဖော်စပ်ပြီးတော့ထားတဲ့သေမျိုးမျိုးတွေရှိကြယောဂဝေဒနာကြောက်စေတတ်တယ်။အဲဒီယောဂဝေဒနာကြောက်စေတတ်တဲ့သေတွေဟာ ဆေးကိုစားတဲ့ပုဂ္ဂိုလ်မှသူကလည်းပဲကြောက်အောင်လို့ကျေးဇူးပြုနိုင်တာဟုတ်လားမှန်ပါဗျာဆေးကိုစားတဲ့ပုဂ္ဂိုလ်ရဲ့ယောဂဝေဒနာကင်းစေနိုင်တယ်ဆေးကိုမှီဝဲတဲ့ပုဂ္ဂိုလ်ရဲ့ယောဂဝေဒနာကင်းစေနိုင်တယ်ဆေးကိုမမှီဝဲတဲ့ပုဂ္ဂိုလ်ရဲ့ယောဂပြောက်ပါမလားမပြောက်ပါဘူးဗျာအဲဒီဆေးကဘာမှမတတ်နိုင်ဘူးဟုတ်လားမှန်ပါဆေးကိုဒီပုဂ္ဂိုလ်မုန်းတယ်ဆေးမတော့ခြင်းမှုဆေးမစားခြင်းမှုဆေးမမှီဝဲခြင်းမှုဆိုတဲ့ပုဂ္ဂိုလ်တွေဟာ ယောဂဝေဒနာကိုသေးကပြောက်အောင်ဘယ်နဲ့မှမတတ်နိုင်ဘူးဟုတ်လားမှန်ပါဗျာအဲ့ဒါလိုပဲတရားကလည်းပဲသူ့ကိုခင်မင်ပြီးတော့လှူလာပြီးဖြီဝဲတဲ့ပုဂ္ဂိုလ်ကျင့်တဲ့ပုဂ္ဂိုလ်တွေမှတရားကလည်းကြီးပွားချမ်းသာအောင်စောင့်ရှောက်နိုင်တာမှန်ပါဗျာတရားကိုမလှူလာတဲ့ပုဂ္ဂိုလ်တွေတရားမုန်းတယ်အပိတရားမလိုခြင်းဘူးကျင့်တရားမကျင့်ခြင်းမှုဆိုတဲ့ပုဂ္ဂိုလ်တွေတရားကလိုက်ပြီးမကယ်နိုင်ဘူးကတည်းကဟုတ်လားမှန်ပါဗျာအဲ့ဒါအရေးကြီးပါတယ်လောကရင် ဒါဆိုရင်စဉ်းစားကြည့်ကလေးတွေလေရတဲ့ရတဲ့ရွာထဲမှာကလေးတွေရှိကြဒီကလေးတွေဟာမိဘတွေကသွန်တဲ့ဆုံးမယိုသေးသေးနားထောင်တဲ့ကလေးလည်းရှိနော်မှန်ပါဗျာယိုသေးသေးနားမထောင်တဲ့ကလေးလည်းရှိတော်တော်ကြီးပြင်းလာတဲ့ခါကြတော့ကိုဆရာသမားများထံအပ်ပြီးတော့ကလေးတွေကိုသွန်တဲ့ဆုံးမရဆရာသမားများထံအာဒီကလေးတွေသွန်တဲ့ဆုံးမရတဲ့စာသင်ကျောင်းတွေပေါ့ဟုတ်လား မှန်ပါဗျာအဲ့ဒီကြတော့လည်းပဲဆရာသမားတွေစကားကိုယူသေးသေးနားထောင်တဲ့ကလေးသူငယ်လူလိမ္မာလေးတွေလည်းရှိဆရာသံဆရာသမားရဲ့စကားတွေနားမထောင်တဲ့မလိမ္မာတဲ့ကလေးသူငယ်တွေဆိုတာလည်းရှိတယ်နှမျိုးနှစ်သားရှိကြမို့လားတကားတွင်းရရှိပါတယ်ဗျာအဲမိဘစကားနားထောင်လို့ဆရာသမားစကားနားထောင်လို့မိဘတွေဆရာသမားတွေညွှန်ကြားတဲ့အဆုံးမဩဝါဒအသိလိမ္မာတရားတွေလိုလားကြတဲ့လူငယ်ကလေးတွေဟာ ငငယ်ရွယ်ရွယ်ကတဲကချီးမွမ်းခံရတကဆိုရင်ဟုတ်လားမှန်ပါဗျာအေးဘုသူသားလေးဖြင့်လိမ္မာပါပေတယ်ဘုသူသမီးလေးဖြင့်လိမ္မာပါပေတယ်အဲမိဘစကားနားထောင်တယ်ဆရာသမားစကားနားထောင်တယ်အဲမိဘဆရာသမားစကားတွေနားထောင်လို့နေတာထိုင်တာတဲပြောတာဆိုတာတဲလူကြီးတွေနဲ့လည်းပေါင်းသင်းဆက်ဆံတာတဲအပြောဆိုလဲလေးလေးမမသူပြောရတယ်ဆိုပြီးတော့ ပြီးတော့ရာထဲကကြီးကျူးကြသမဟုတ်လားတကယ်ဆိုရင်ကြီးကျူးပါတယ်ဗျာအဲ့ဒါဒီလိုကလေးကငယ်ငယ်လေးကသာပြီးရာထဲရွာတွေကလူကြီးသူကြီးတွေကကြီးညိုကြတယ်ချစ်ခင်ကြတယ်ဟုတ်လားဒီလိုကလေးကိုအမြဲတမ်းမေတ္တာပို့ကြတယ်ကျွေးကြမွေးကြလေးရှိကျွေးခြင်းမွေးခြင်းဘောတကယ်ဆိုရင်ဟုတ်လားမှန်ပါဗျာအဲ့ဒါဒီလိုကလေးကလေးကလေးလေးမမငယ်ငယ်ရွယ်ရွယ်ကစပြီးတော့လိမ္မာလာတဲ့ကလေးတွေဟာ

အဲမိဘတွေသုံးသင်းတဲ့စကားလည်းနားမထောင်ဘူးလူကြီးတွေပြောတဲ့စကားလည်းနားမထောင်ဘူးဆရာသမားတွေသုံးသင်းသုံးမကလည်းနားမထောင်ဘူးအေးကြောင်ရောက်တဲ့ခါကာလမှာသူတို့တောင်းပေးထားတဲ့သာပေပညာလေးတွေလည်းပဲသူကောင်းကောင်းမလေ့လာဘူးဆိုတဲ့ပုံစံတွေဟာလေတဖြည်းဖြည်းနဲ့အသက်ကတော့ကြီးလာတာတကဆင်းရဟမ်မှန်ပါဗျာတစ်နှစ်ပြီးတစ်နှစ်ကြီးတော့တာပဲသူကတော့ဆိုင်တာလို့မရဘူးမှန်ပါအေးလူကတော့ကြီးလာပညာရည်ချင်းကမတိုးတက်ဘူး တို့တဲ့တော့သာမဲပွဲတွေပါလေအောင်ရကြသူမအောင်ဘူးတကားတည်းရအောင်ပါဘူးဗျာမအောင်တော့ဟောတော်တော်ကြလို့ရှိရင်အရွယ်ကကြီးပြီအရွယ်ကကြီးနေပြီအရွယ်ကကြီးတော့ကြောက်ကြောင်းကလည်းဆက်ထားဖို့ရမှာဖြစ်နိုင်တော့ဘူးပညာစင်တန်းကလည်းဘာမှမမြင်သေးဘူးဆိုတော့ဘယ်မှာသုံးလို့ရမလဲတကားတည်းမရပါဘူးဗျာဘာမှသုံးလို့မရအောက်တန်းနောက်တန်းကသူပြည့်လို့ရှိရင်တော့အလုတ်ကြမ်းလုပ်ဖို့ရှိတော့တာပဲမှန်ပါဒါလည်းပဲလေးလေးမာမာနဲ့ ငငယ်ရွယ်ကနေလာတော့ဝါသနာလေးတွေကခါစိုးဆိုတော့ဒီလိုပုံကိုယ်နဲ့လည်းတင်းမဆက်ဆံရင်လူကြီးသူကြီးတွေကသူ့ခိုင်းစရာလည်းမခိုင်းနိုင်ဘူးတကားဆိုရင်ဟုတ်လားမှန်ပါဗျာအဲဒီတော့ကြီးပြင်းတဲ့ခါကာလလဲအောက်တန်းအောက်တန်းကနေရယုံညတာမကားတဲ့အကူကြီးထောက်ပါမရပဲနဲ့ဒီကလေးသူငယ်ဟာပြည့်စည်ပြီးတော့သွားပါလေတကားဆိုရင်ဟုတ်လားမှန်ပါဗျာအဲ့ဒါဟာအတိတရားကျင်တရားကိုလိုလားလို့ရှိရင်ကြီးပွားတယ်အတိတရားကျင်တရားမလိုလားလို့ရှိရင်ပြည့်စည်တယ်ဆိုတာ ။ဒါကအတွင်းရင်ရက်ွက်ထဲမှာဒါလက်တွေ့တွေပဲနော်။မှန်ပါဗျာ။ဒါလက်တွေ့တွေဒီဥစ္စာကတော့ဘယ်သူကမှဒီဥစ္စာတော့ယုတ်တိယုတ်တာနဲ့ပြောနေဖို့မလိုဟုတ်လားသင်ကြားပါလေအဲ့ဒါလိုပဲသူတော်ကောင်းတရားနဲ့စပ်ပြီးတော့လည်းပဲသူတော်ကောင်းတရားနဲ့စပ်ပြီးတော့လည်းမမြင့်နဲ့ခုနတော်တော့ပဲပြန်မြောက်ဝင်ဟင်ပြန်မြောက်သူတော်ကောင်းတရားနဲ့စပ်ပြီးတော့လည်းပဲ အဲ့ဒီအသိတရားကျင့်တရားတွေလိုတယ်တကားသွင်းရဟုတ်လားလိုပါဘူးဩအခုဒီမှာဘုညာတရားဟောတော့လာပြီးတော့တရားနာကြဒကာဓမ္မတွေမင်းညကတော့ဒီလောက်မများဘူးမင်းညသိမသိကြသေးဘူးလေသူမင်းညနည်းနည်းတော့များတာအဲ့ဒါသိတရားကျင့်ကြလိုလားတဲ့ပုဂ္ဂိုလ်တွေများလာတယ်လို့ဆိုရမှာပေါ့ဟမ်အဲ့ဒါအဲ့ဒါဝန်သားစရာပါပဲဝန်သားစရာပါပဲ ဟိုတချို့နေရာကြတော့တရားဝဲဟောလို့ရှိရင်ပထမနေ့မှာသိမ့်များတယ်ဒါပြီးထူးထူးဆန်းဆန်းလာကြည့်ကြတယ်ဟာမာစီဆရာတော်ဆိုဘယ်နဲ့ပါလဲချူယူလားမဲမဲလားဘယ်လိုပါလဲဒါကြည့်ကြတာကိုဟောဘုန်းကြီးကကမ္မထာတရားတွေဟောတယ်ဟောတော့တဖြည်းဖြည်းနဲ့လူတွေကနည်းနည်းငိုက်နေသွားတယ်ငိုက်ငိုက်သွားတယ်ကြိမ်မာတဲ့ဘုန်းကြီးကတော့ပြီးသားပေါ်တယ်ပြီးပြီပဲဘယ်နဲ့ပါလဲကိုတရားစင်ကဒီလိုဟောရတာကိုဟောတော့ဟောနောက်တစ်နေ့ကျတော့တချို့ကမနာဘူးသိတဲ့ကလည်းကျဲသွားတော့တစ်နေ့ကျအောင်မယ်လူတွေ တရားနဲ့တွေ့လိုက်တော့မဟုတ်ပါပဲလားဆိုတော့ပေါ်လာဒီနေ့လည်းဒီမှာမနေ့ကဘုန်းကြီးကကမ္မထာတရားတော့မဟောသေးဘူးဟုတ်လားကမ္မထာတရားဟောလို့ရှိရင်ဒီဒီကရမတွေလက်ပြကကြရင်လာပါလာပါမလားမသိဘူးသူကကမ္မထာတရားတော့မရောက်သေးဘူးသူကတရားကခုကဟိုသိမဟုတ်သေးဘူးဒီငိုက်တဲ့တရားတော့မဟုတ်သေးဘူးကွာအခုကတော့စိုးစိုးပြူပြူတရားပဲရှိသေးတယ်ဒါပေမဲ့ဘုန်းကြီးကလည်းလိုက်ပြီးပြီးတော့ဟောနေရတာအဲလိုက်ပြီးပြီးတော့ ဒီလိုမှမဟုတ်လို့ရှိရင်ဒီကဓမ္မတွေကတော့ကြာလာမှမဟုတ်ဘူးဆိုပြီးတော့ချော့ပြီးတော့ဟောတယ်ရပဲခုအဲ့တော့ကိုကျင်တရားအရေးကြီးတယ်တဲ့တခါတည်းဟုတ်လားကိုကျင်တရားတွေအရေးကြီးတယ်မနေ့ကတော့ဒါနအကြောင်းတော့ဟောပြီးပေါ့နော်မှန်ပါဒီနေ့သီလအကြောင်းဟောကြတယ်ဟုတ်လားသီလအကြောင်းနည်းနည်းဟောရမှန်ပါဗျာအဲ့ဒီကိုကျင်တရားထဲမှာအကျဉ်းချုပ်ကတော့သီလ ဗမထဝိပဿနာဆိုရက်ကိုကျင်တရား30ဆင့်ရှိတယ်တကားဆိုရင်ဟုတ်လားမှန်ပါဗျာ30ဆင့်ရှိတယ်အဲ့ဒီ30ဆင့်မှာသီလဆိုတာဟာပထမအခြေခံမှာပဲကိုကျင်တရားမှာကိုမူရာတွေမတော်မသင့်တာတွေကိုမပြုမလုပ်ဖို့နှုတ်မူရာတွေမတော်မသင့်တာတွေကိုမပြောဖို့တို့ကျုပ်တော့နှစ်ခုတည်းရှိတယ်တကားဆိုရင်ဟုတ်လားမှန်ပါဗျာဘာမှမကျဲဘူး သီလာများကျင့်မှုရခဲရင်နဲ့ခဲရင်နဲ့တချို့ကညီးကြတယ်သူကစစ်လိုက်တော့နှစ်ခုရှိတယ်ဘာမှမပြောင်းဘူးကိုကမတော်တာတွေမလုံးနဲ့ဩသီလာတစ်ပိုင်းလုံးနေနော်မှန်ပါနှုတ်ကမတော်တာတွေမပြောနဲ့ဟောသီလာလုံးပြီဒါပဲတကယ်ဆိုရင်ဟုတ်လားမှန်ပါဗျာစိတ်မပါသေးပါဘူးမှန်ပါစိတ်ကတော့ကြံကြင်ကြအောင်တော့တကိစ္စမရှိဘူး စိတ်ဘာတွေပဲကြာနေလေစိတ်ကူးကျင်တာစိတ်ကူးနေသီလမပြတ်ဘူးတကားဆိုရင်ဟုတ်လားပြတ်ပါဘူးအေးသီလကတော့ကိုယ်နဲ့နှုတ်လောက်ပဲထိမ့်သိမ့်မို့တဲ့ဒါအကြမ်းမြင့်ပဲဘာမှမများပါဘူးတကားဆိုရင်လို့ဆိုရင်သီလပဲနှစ်ပုတ်ရှိတော့ငါးပုတ်ပါအေးငါးပုတ်တည်းရှိဘာမှမများဘူးနော်မှန်ပါဗျာအဲသူတစ်ပါးကိုမတတ်နဲ့သူပါးဥစ္စာကိုမခိုးနဲ့ကာမဂုဏ်တွေမှားမှားရင်ကျူးလွန်ပြီးတော့မကျင့်နဲ့သူတစ်ပါးအကျိုးမဲ့ဖြစ်အောင်လို့လိမ့်လီးပြီးတော့မပြောနဲ့သေရက်ကိုမတော့နဲ့ ၅ခုပဲမို့လားမှန်ပါဗျာဒီ၅ခုထဲမှာစစ်ဆေးကြည့်ပါဦးတခါတွင်ဟုတ်လားမှန်ပါဗျာသေရက်ဆိုတာအပူပဲတခါတွင်ဟုတ်လားမှန်ပါဗျာအခုလိုတရားနာလာတဲ့ပုဂ္ဂိုလ်တွေတော့တောက်မှာမဟုတ်ပါဘူးဘုန်းကြီးများလည်းခက်တာကအဲ့ဒီလိုခက်တယ်ဘယ်လိုခက်နေတော့ဆိုတော့တရားနာလာတဲ့လူပဲဟောလို့ဖြစ်တယ်မလာတဲ့လူလည်းဟောလို့မဖြစ်ဘူးအဲ့ဒီတော့ကိုချင်းတရားပြက်နေတဲ့ပုဂ္ဂိုလ်တွေကတရားနာကလည်းမလာဘူးမှန်ပါဗျာတဲခက်တာကိုလည်းလိုက်ဟောဖို့ရလည်းခက်နေတယ်သူတို့က အဲ့ဒီအကျိုးအကျိုးကျေးဇူးတွေဟောရင်သူတို့လည်းသဘောပေါက်ပါပါပဲဒါပေမဲ့သူတို့ကလည်းမလာဘူးဘုညာကလည်းလိုက်မဟောနိုင်ခဲ့တယ်အဲ့တော့ကိုယ်စီလာတဲ့လူတွေဟောလာတဲ့လူတွေကလည်းပဲအဲ့ဒီလိုကိုယ်ရတရားကမပြည့်တဲ့လူတွေကလာတယ်အဲ့ဒီတော့တရားကမတိုးတဲ့ဖက်ပြည့်တယ်ဒီမှာအခုဒီလာတဲ့ပုဂ္ဂိုလ်တွေကအဲ့ဒါတွေကိုယ်ရှင်တရားတွေပြည့်စုံနေတဲ့ပုဂ္ဂိုလ်တွေပါပဲဟောသိရဲ့ဆိုတာဘာမှသုံးမကြဘူးသမင်းနဲ့မစားရနေလို့မဖြစ်ဘူးဟုတ်လား ရေးတဲ့မတော့ဖဲနေလို့မဖြစ်ဘူးဒီကပို့လို့ရှိရင်တော့ပို့တွေပဲတကားဆိုရင်ဟုတ်လားမှန်ပါဗျာဟောလူတွေဆေးလေးတောက်ကြတယ်ဆိုတာဒါလည်းပဲဖြတ်ထားရင်ရသေးတယ်နော်မှန်ပါဆေးလေးမတော့ရလို့တည်းမောပံပြီးသေးတယ်မတော့ဘယ်ရှိမလဲရှိပါဘူးဗျာအဲကွန်းစားတယ်တဲ့ဟောကွန်းမစားပဲနေလို့ရှိရင်ဘာမှမဖြစ်ဘူးနော်မှန်ပါကွန်းမစားလို့မောပံသေးတာမရှိဘူးရှိပါဘူးဟောသမင်းမစားရင်သေးတယ်တကားဆိုရင်ဟုတ်လားမှန်ပါဗျာရေမတော့ရရင်လည်းသေးတယ်မှန်ပါအဲသမင်းနဲ့ရေကတော့ရေကြီးပါတယ် ဟောဒီနေရာတွေဘာမှအရေးမကြီးဘူးအဲ့ဒီသေရရဲ့ဆိုတာတက်တက်မဲ့ကိုအပူပဲဟုတ်လားမှန်ပါဒါပေမဲ့လို့ခက်တာကကမ္ဘာလောကကြီးမှာဒါမလုပ်ကောင်းပါဘူးဆိုမှလူတွေကလုပ်ချင်ဟင်မှန်ပါလူတွေကလုပ်ချင်တာဘုရားလက်ထက်ကတည်းကစရှိလာတာအခုမှရှိတာမဟုတ်ဘူးဘုရားလက်ထက်ကတည်းကဒီသေရရဲ့ဆိုတာမတော်ကောင်းမှုဆိုတာဟိုတုန်းကတည်းကရှိနေတာပဲဘုရားလည်းဟောနေတာပဲဒီတက်ကနေပြီးတခါကများလေဝိသကာဝိသကာဆိုတာ သောတာပန်ဟုတ်လားပုဗ္ဗာန်ကြောင်းမကြီးဟုတ်လားရကြောင်းမကြီးပေါ့အဲသူ့အဖွဲ့အသင်းတွေရှိတယ်မျိုးသမီးတွေအဲသူတော်ကောင်းတွေပါပဲမျိုးသမီးတွေအဲဒါသူနဲ့ဘုရားသွားကြောင်းသွားအဲကုသိုလ်ကောင်းမှုလို့ဥပ္ပဒင်းသီလဆောက်တည်သူ့အဖွဲ့ဝင်တွေပါပဲဒီတဲကဒီနေ့တော့သူတို့ကအဲဒီဝိသခာရကမာကြီးနဲ့အကုန်လုံးတော့မဟုတ်ဘူးပေါ့လေတချို့နေမှာပေါ့ဟုတ်လား အဲဒီဝိသကဓမ္မကြီးနဲ့အပေါင်းအသင်းတွေကအချို့အမျိုးသမီးတွေကသူကစိတ်ကူးဆိုကိုတကယ်ဖွင့်ရင်မှန်ပါဗျာသူတို့ယောက်ျားတွေဘာတွေသေရက်တွေတောက်တာမြင်တော့သူကကောင်းနိုင်မယ်လို့ထင်တာကိုသူကမှန်ပါဗျာကောင်းနိုင်မယ်လို့ထင်တာအဲ့တော့ကိုမလုံးရလို့ရှိရင်သူများလုံးတာတွေကောင်းတယ်လို့ထင်တတ်တယ်အဲ့တော့ကောင်းနိုင်မယ်ထင်တော့တခါတည်းသူတို့ကတောက်ချင်လာတောက်ချင်လာတော့လူကြီးသူကြီးတောက်လို့ရှိရင်လည်းသူတို့တခါတည်းသူတို့မှာ အပြော့ဆိုခံရမယ်အကျိမ်းမောင်းခံရမယ်နေရတော်သူတို့အသာလေးတခါလဲစိတ်တွေပုံကြိတ်ပြီးတခါလားသူတို့သေရက်ကလေးတွေသူတို့လောက်တာဝိသကာဓမ္မကြီးနဲ့သူတို့ဝိသကာဓမ္မကြီးသူတို့ဝသင်ပြုကြတယ်သူတို့တိုက်တွန်းကြတယ်ဒီနေ့ဥယျင်သွားရအောင်ဥယျင်ကနေပြီးတခါလားကြောင်းသွားပြီးတရားနာရအောင်သူပြောတော့ ဝိသာရမကြီးကတရားနာရအောင်ဆိုတော့သဘောကျတာပေါ့ကဲကောင်းတာကောင်းပါပြီဆိုပြီးတော့သူသူတို့တက်တယ်လည်းမသွားနိုင်ဘူးသူတို့တက်တယ်ဆိုလို့ချင်းအင်းကလူတွေကသူသူခင်မွန်းတွေကမလှုပ်ဘူးအဲ့ဒါဝိသကဓမ္မကြီးနဲ့သူပူးပေါင်းပြီးတကလားသွားတာကိုဟာရဝိသကဓမ္မကြီးကတော့ရိုးရိုးပေါ်လေသူကတော့ဒီလိုပဲဥယျာဉ်သွားပြီးတော့သူတို့တရားနာမှာပဲဆိုပြီးတော့ရိုးရိုးပဲသွားသူတို့ကတော့သားလေးတကလားဒီ ကိုဝတ်ထဲကနေပြီးတော့သေးရက်ပလင်းလေးတွေနေမှာပေါ့ဘူးလေးတွေဘလို့တိတ်တိတ်ယူလာရတယ်ဆိုတယ်ပဲဟုတ်လားမှန်ပါယူလာရတယ်တဲ့အိန္ဒိယကဟိုအမျိုးသမီးတွေကဟိုသိရှိတယ်သူကဟိုအဝတ်တွေကသူကမမာပြရလို့မဟုတ်ဘူးလို့သာသူကဖွက်ပြီးယူလာလို့ရတယ်မမာပြဆိုရင်ဖွက်ပြီးမလွယ်ဘူးနဲ့တူတယ်မှန်ပါဗျလွယ်တဲ့ထင်ထဲမှာမမာပြအင်ကြီးနဲ့တော့မဖြစ်ဘူးသူက အင်ကြီးတိုးထိုးတဲ့ဒီပလေးထက်လည်းဒါတော့မဖြစ်ဘူးဒီမမပြည်လို့ဆိုရင်မဖြစ်ဘူးသူတို့ကအိန္ဒိယဝတ်သားတွေကတော့သူတို့ဝတ်ကြီးတွေခြုံတိုက်ထားတာကိုတကယ်ဆိုရင်ဟုတ်လားမှန်ပါဗျာဒါတော့ဒီထဲမှာသူထိုးထည့်တာရရမယ့်လက္ခဏာပါပဲမြင်မှုမရဘူးအဲ့ဒါနဲ့ဥယျရောက်တဲ့ခါကာလကျတော့ဝိသကာဓမ္မကြီးမမြင်တဲ့ခိုက်တာခြုံနေပါလေကွဲတာရှိမှာပေါ့ဥယျင်ထဲမှာသူတို့တခါတိုးတိုးတိတ်တိတ်တခါလည်းဒါလေးကြိတ်ပြီးတော့သူတို့ဒါလေးတောက်လာတာကိုတောက်လာတော့နောက်တော့မြတ်စွာဘုရားတာရောက် ညစာပြန်ရရတော့သောက်သောက်တော့ချင်းကတော့မူးဖို့မရသေးဘူး။တရားကြီးရောက်တော့မှတခါတည်းအဲမူးပြီးတော့တချို့ကကကြပြုကြတယ်တခါတည်းတချင်းတွေဆိုကြလို့လို့ဆိုဟိုတခါဆိုရင်ဟာလားညစာပြသူတဲ့နဲ့တကိုးပြပြီးတခါလားသုပ်ပယူရတယ်။တကိုးကကြောက်လောက်ပြလိုက်တော့မှကြောက်လှပြီးတော့အဲဒီမှာမူးတွေပြေသွားတော့မှတရားဟောယူတာဟုတ်လား။အဲလိုမကောင်းတဲ့မလောက်ကောင်းမှုဆိုတာကိုလူတွေကသိလို့ချင်ကြတယ်ဒါကောင်းနေမယ်ထင်ပြီးတော့ အဲ့ဒါအပူပါပဲဟုတ်လားမှန်ပါပါအဲ့ဒါဒီအခုဘုန်းကြီးကအခုပြောရတာတော့စမိလို့ပြောနေတာပါဒါအပူတွေပြောမလို့ဟုတ်လားအပူတွေပဲဒါအခုဒီလာပဲတရားနာပရိသတ်တွေကဒီလိုဟာတွေကတော့မရှိပါဘူးဒါတွေကကျင်းနေကြလိမ့်မယ်ဆိုတော့ဘုန်းကြီးကဒီလိုယုံကြည်ပါတယ်အဲ့တော့အဲ့ဒါအပူပဲအပူဆိုတော့အထူးသောကြောက်စရာ၄ခုရှိတော့ဟင်မှန်ပါဗျာဟောသိက္ခာပုဒ်၅ခုတွေက၄ခုရှိတစ်ခုကဘာမှအရေးမကြီးဘူးအဲဘာမှအရေးမကြီးဘူးဟောသိက္ခာဒီထဲကလည်းပဲ လိန်ပြောတယ်ဆိုတာလေသူများအကျိုးမဲ့ပြောလိန်ပြောတာလည်းပဲအလကားပဲတကဆိုရင်ဟုတ်လားမှန်ပါဗျာဘာမှကိုယ်မှလည်းပဲအကျိုးရှိတာမဟုတ်ဘူးလိန်ပြောလို့ဘာမှလည်းပဲသမင်းဝတာလည်းမဟုတ်ဘာလည်းမဟုတ်တက်တက်ပဲပိုဝဲမို့လားမှန်ပါဗျာအဲ့တော့အဲ့ဒါအားလည်းစောင့်ရှောက်ဖို့ရဘာမှဝင်မလေးပါဘူးတကဆိုရင်ဟုတ်လားမှန်ပါဗျာဘာမှဝင်မလေးဘူးဒါလည်းပဲစောင့်ရှောက်လိုက်ရုံပဲဟောပြီးတော့တခါသူတော်ကိုတားပြပြန်နေတဲ့ ဒါကလည်းပဲသူတို့ဘာသတ်เสียအကြောင်းတွေလည်းသိမရှိပါဘူးဒါလည်းပဲမခက်ပါဘူးကတည်းကဟုတ်လားမသတ်ဘဲနေပြီးတာပဲဟိုချင်းတို့မှဲ့တို့ကြိုးတို့ပန်းတို့ဒီလိုအားလေးရှိတယ်ဟုတ်လားအဲ့ဒါလေးတွေကမကင်းမကင်းမဲနဲ့ဖြစ်တတ်တယ်အဲ့ဒါလေးတွေလည်းပဲကိုမကြိုက်လို့ရှိရင်ပြန်ဖမ်းပြီးထုတ်လိုက်ရင်ပြီးတာပါပဲဘာမှမခင်းပါဘူးအဲပြီးတော့ကာမဂုဏ်တွေမှာ မှားရင်ကျุလို့မူတဲ့ဒါလေးကလည်းပဲတက်တဲ့အပူပဲတကဆိုရင်ဟုတ်လားဒါလေးလည်းပဲမကျุလို့မနေလဲဘာမှသမင်းသမင်းကလို့သေးတာမျိုးလည်းမဖြစ်နိုင်ဘူးရင်ကလို့သေးတာမျိုးလည်းမဖြစ်နိုင်ဘူးဟုတ်လားဒါတက်တဲ့မဲ့အပူပဲအဲ့တော့သူတော်ဘာဥစ္စာခိုးယူမှုဆိုတာကလည်းပဲကိုချင်းစာတရားနဲ့ကိုဥစ္စာသူများယူလို့ချင်းကြိုက်ဘူးမဟုတ်လားကြိုက်ပါဘူးအဲသူများဥစ္စာလည်းသူများကကြိုက်မှာမဟုတ်ဘူးသူတို့ကဒါလည်းပဲမယူသေးတဲ့ဥစ္စာမယူပဲနဲ့ချင်းချောင်းနေလွယ်လွယ်လေးပါပဲတကဆိုရင်ဟုတ်လား ကောင်းရောင်းကောင်းဝယ်လို့ပြီးတော့လို့ရှိရင်လွယ်လွယ်ပါပဲဒါပေမဲ့လို့လူတွေကအကျင့်ကပြက်တော့ကိုသူများဥစ္စာတွေကလူချင်းတတ်ကြတယ်အယောင်ဝယ်ဌာနတွေမှာဆိုပါတော့တကားဆိုရင်ဟုတ်လားမှန်ပါဗျာအယောင်ဝယ်ဌာနတွေမှာရောင်းတဲ့လူကလည်းပဲဈေးတို့အဲဈေးမှန်နဲ့မဟုတ်ဘဲနဲ့သူကလည်းပဲအမြတ်တွေပိုးလိုချင်တယ်ဟင်မှန်ပါဗျာအေး တောင်းနေပါနဲ့ချင်းရောက်တဲ့ဥစ္စာဆိုလည်းပဲဒီအချင်းချင်းွက်တွေပါတွေကလည်းမူမှမှသူမလုံးတာဘူးအဲအလေးချိန်တို့ဘာလို့ဆိုရင်လည်းအပြူစာအမှန်မှမလုပ်ဖဲနဲ့ဒီလိုဟာတွေလုံးတာတကုတ်တကထွင်ရဟုတ်လားမှန်ပါဗျာအဲ့ဒါလေးတွေကသူဟာမလုံးတဲ့ဥစ္စာတွေပါပဲတကထွင်ဟုတ်လားဒါတွေရှောင်ကြရမယ့်ဥစ္စာတစ်ခါဈေးဝယ်ပဲလူကကြည့်ရကြရောဈေးဝယ်ပဲလူကပဲမယ်လို့သူကလည်းပဲပို့ပြီးတော့သိရကျင်တယ်ဗမာပြည်မှာတော့ကိုထုံးတာဖြစ်နေဒီပြည်နိုင်ငံတော်မှာပြောတာဘူးဗမာပြည်မှာထုံးတာဖြစ် သုံးသာဖြစ်တဲ့သူကသူသူသေးနဲ့သူပြည့်စည်နဲ့ပေးယုံနဲ့မကသေးပဲနဲ့သူကအပိုးအစ်စ်ကလည်းလူချင်းလေးတာကိုသူကအဲဈေးတခုပြောလိုက်လို့ရှိရင်ပြင်းဈေးမှန်မှန်ပြောလိုက်ပြီဆိုတော့ဒါတကြပြောလို့ရှိရင်သူကငါးမူလောက်လိုချင်ဈေးစစ်ဈေးတွေစစ်အဲ့တော့ဈေးရောက်တဲ့သူကလည်းပဲဘယ်နဲ့သုံးဆိုတော့ဟာတကြရောင်းမဲ့ဥစ္စာကိုတကြပြောလို့မဖြစ်ဘူးသူကလည်းပို့ပြီးတော့ပြောရတကြခွဲလို့တကြတော့ပြောရတော့တာကိုဟိုမှာကြောက်အောင်ပါ အဲ့ဒါဒီအလေးထားတွေကမကောင်းဘူးတာပြင်ဟုတ်လားကောင်းပါဘူးရောင်းတဲ့လူတွေလည်းမကောင်းဝယ်တဲ့လူတွေလည်းမကောင်းခွင့်ကြီးရတော့ဖြင့်ခိုင်းငယ်ငယ်တုန်းကဒီလိုမလွဲမကင်းတာဒီလိုဒီဝယ်ချမ်းတာပါလေရှိပါတယ်ရှိတဲ့ခါကျရင်ချင်းရင်လေဈေးကမှန်မှန်ပြောတာသဘောကျတယ်မှန်မှန်ပြောတာသဘောကျပြောပြီးလို့ရှိရင်လေအဲ့ဒါများရင်လည်းများရောပြဈေးလည်းမစစ်တော့ဘူးဒီဥစ္စာများရင်လည်းများမတတ်နိုင်ဘူးဆိုပြီးတော့ဒီလိုပဲအဝယ်ခိုင်းရတယ်ကပ်ပြရတယ် ဟာဒီမဖြစ်နဲ့လို့သူ့သာသူရောက်တဲ့တည်းသူပြောတဲ့တည်းကဘောကလည်းကပဲမထုဘူးလို့တနေ့ကြားကြည့်လည်းကြားပါစီလို့သူ့သာဒီလိုလုပ်ရတာကိုပြီးတွယ်တယ်သူကအဲအဲ့တော့ဈေးဟာလည်းပဲရောင်းတဲ့ပုဂ္ဂိုလ်နဲ့ဝယ်တဲ့ပုဂ္ဂိုလ်ဟာရောင်းတဲ့ပုဂ္ဂိုလ်ကလည်းပဲပို့ပြီးတော့မလိုချင်ပဲနဲ့ဝယ်တဲ့ပုဂ္ဂိုလ်ကလည်းပို့ပြီးတော့မရချင်ပဲနဲ့ဒီလိုလုပ်ရမှာကိုဒီကတည်းကဟုတ်လားဟုတ်ပါဗျာဟောဒီမြို့တော်ပြောတာကိုဘုညာကိုအထက်စီမှာလေအထက်စီညတော့ဒီခါတည်းကိုသိရှိတယ်သေးရိုးတယ်သေးရိုးသေးလိမ့်လိမ့်တယ်သေးရိုးတယ်လေမှန်ပါဗျာ ဒါထွန်းရဲ့မြင်မှုတယ်မဟုတ်လားမြင်မှုပါတယ်ဗျာအဲသေယိုသေယိုတွေကဒီဟိုတောင်းကြီးနဲ့သူကအများကြီးရွက်လာတယ်သူကမှန်ပါဗျာအများကြီးရွက်လာပြီးတော့ဟိုကြတော့သူကဟိုအချင်းတောင်းလေးနဲ့ရောင်းရတာပေါ့မှန်ပါအချင်းတောင်းလေးနဲ့ရောင်းရတော့သူဟိုရမှထုံးတာဒီတော့မပြောတာဘူးသူကချင်းတဲ့လူကဘယ်လိုချင်းယူတော့ဆိုလို့ရှိရင်ဒီတော့နှခါနဲ့ညီညီမဟုတ်ဘူးတခါထွန်းရဟုတ်လားမှန်ပါဗျာသို့သာသေယိုတခါလဲလူအချွန်ကြီးလောက်ပြီးတော့ယူတာကိုသူကချွန်ကြီးတောင်းရဲ့အပေါ်မှာချွန်ကြီးလောက်ပြီးတော့ယူတာဒီတော့ ပိတ်လိုက်သေးတယ်ဒီကနေပြီးတော့ဝယ်တဲ့လူကလေပိတ်လိုက်သေးတယ်ကသူကထုံးစာကလည်းဖြစ်နေတယ်ဒီလိုလုပ်ရတာပဲသူကမှန်ပါဗျာအဲရောက်တဲ့လူကသူသိတော့မကျင်နာတာဘူးပေါ့သူဥစ္စာတဲ့ပိတ်လဲပိတ်လဲပြီးရဲ့အချိုးကြီးလဲလုပ်လိုက်ပြီးရဲ့ဒီလိုလုပ်ယူတာကိုသူကတော်တော်နေရာကြတာပဲတချို့ကလည်းပဲတခါအစ်စ်တောင်းပြန်ရောအစ်စ်တောင်းလာတာမပေးနိုင်တဲ့ဥစ္စာတော့ကြာဟိုဝယ်တဲ့လူကတခါလဲဆွဲယူလိုက်ဟိုကသူကမပေးနိုင်လို့ပြန်ပြီးတော့ယူလိုက်ဒီလိုဟာတွေရှိတတ်တယ်ဟုတ်လားမှန်ပါဗျာအဲဒီလိုဟာတွေကဒါမတရားတွေကထွင်ရဟုတ်လား အဲ့ဒါတွေဟာကိုချင်းစာတရားနဲ့ဒါလေးရှောင်ကျင်လိုက်ရင် ပြီးတာပါပဲဟုတ်လားပြီးပါပြီဒါထွန်းရင်တော့၅ပုဒ်ပဲရှိတယ်ဘာမှမရဘူးနော်မှန်ပါဗျာဟောဘုန်းကြီးများမှာသိက္ခာပုဒ်တွေအများကြီးရှိတယ်မှန်ပါဗျာအဲဒီသိက္ခာပုဒ်တွေစောင့်သိရတယ်ကထွန်းရဟုတ်လားမှန်ပါဗျာအဲဒီလိုသိက္ခာပုဒ်တွေစောင့်သိနေလို့ရှိရင်ဖြင့်ဘာအကျိုးရှိသလဲဆိုတော့မနေ့ကလိုပဲသီလဟိနာမှာဒုက္ခနာနိဒာနာသီလဆိုတာချမ်းသာရဲ့အကြောင်းပဲတဲ့ကထွန်းရဟုတ်လား အခုတတ္တဝါတွေဟာငရဲကြရဲဆိုတာဘာကြောင့်လဲသီလပြည့်လို့ဟုတ်လားမှန်ပါဒါနာကုသိုလ်မရှိနိုင်အောင်တော့သီလမပြည့်ရင်ငရဲမကြဘူးဆိုတာတင်မှန်ပါဗျာအေးငရဲကြတဲ့ပုဂ္ဂိုလ်တွေသီလပြည့်လို့ဒိဋ္ဌံဖြစ်တဲ့ပုဂ္ဂိုလ်တွေတဲ့သီလပြည့်လို့ဒိဋ္ဌာဖြစ်တဲ့ပုဂ္ဂိုလ်တွေလည်းသီလပြည့်လို့ဟုတ်လားမှန်ပါအပယ်လေးပုံကြနေတဲ့ပုဂ္ဂိုလ်တွေကသီလပြည့်လို့တကထွင်ရဟုတ်လားမှန်ပါဗျာသီလမပြည့်ရင်မကြဘူး ဩလူလောကမှာရောက်ပြီးတော့အသက်တိုးတဲ့ပုဂ္ဂိုလ်တွေအနာများတဲ့ပုဂ္ဂိုလ်တွေပစ္စည်းဥစ္စာရှားပါပြီးတော့ဆင်းရဲတဲ့ပုဂ္ဂိုလ်တွေအောက်တန်းနောက်တန်းကျပြီးတော့နေတဲ့ပုဂ္ဂိုလ်တွေဒါတွေဟာလည်းပဲစစ်စစ်သောဘဝတွေကသီလတွေပြည့်လာလို့တခါထင်ရဟုတ်လားမှန်ပါဗျာသီလသာပြည့်စုံနေလို့ရှိရင်တဲ့ဒါပြင်ကုသိုလ်တွေဘာပဲမရှိရှိရှိသီလပြည့်စုံတာနဲ့ပဲဒီပုဂ္ဂိုလ်ဟာအပယ်လေးပါးကလွတ်လွတ်နိုင်တယ် ဘယ်လေးပါလို့ပြီးတော့လူဘဝနာဘဝချမ်းသာတဲ့ဘဝတွေရောက်ပြီးတော့နေနိုင်တယ်အဲလူဘဝနာဘဝရောက်ပြန်လည်းပဲအောက်တန်းမကြပဲနဲ့ထက်တန်းမြင့်မြတ်တဲ့ဘဝတွေရပြီးတော့လူချမ်းသာနာချမ်းသာပြည့်စုံသွားနိုင်တယ်တဲ့ဒါကတော့ဟုတ်လားမှန်ပါဗျာဒါကြောင့်တဲ့အဲသီလဆိုတာဟာလည်းပဲချမ်းသာခြင်းအကြောင်းပဲတဲ့တနည်းအားဖြင့်သီလဆိုတာကတော့ကိုအစင်တစားများနဲ့လည်းတူတယ်ဟုတ်လား အဲစဉ်းစားများလိုက်တဲ့သူတဲ့ပန်းနတာတွေနဲ့လည်းတူပါတယ်ဒီလောကမှာပန်းနတာတွေဆိုတာကတော့လေတိုက်လို့ရှိရင်လေထက်တော့တက်ပြီးမမှုန်းနိုင်ဘူးတကားတင်ဟုတ်လားမှန်ပါဗျာဟောသီလရဏကတော့ရှိရင်လေထက်ရောလေအောက်ရောနေရာတကာပါမှုေးပါတယ်တဲ့သီလကျင့်နေတဲ့ပုဂ္ဂိုလ်တွေဆိုရင်အဲသီလပြည့်စုံနေတဲ့ပုဂ္ဂိုလ်တွေကြီးညိုကြတယ်လေးစားကြတယ်ဟုတ်လားမှန်ပါကြီးညိုရလေးစားကြတယ် အဲဘသူဟာဖြစ်ရင်ကုကျင်တရားကောင်းပါပေတယ်သီလနဲ့ပြည့်စုံပါပေတယ်ဆိုပြီးတော့ယူသေးကြလေးစားကြတယ်အဲသီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်လူတိုင်းလူတိုင်းကယုံကြည်တဲ့တကားတွင်ဟုတ်လားမှန်ပါဗျာအေးလူလူလည်းပဲလူလိုက်သူကယုံကြည်တာပဲကြီးညိုတာပဲအဲယဟန်ဆိုတော့ပြောကြမရှိဘူးအဲသာပေကျမ်းဂန်ထဲမှာတက္ကရာထဲမှာပြထားတာရှိတယ်ဒီကတက္ကရာတွေကပြီးဟိုကရေးတာကိုတက္ကရာတွင်ဟုတ်လားမှန်ပါဗျာဘုန်းကြီးများဗမာပြည်နဲ့ပြီးတော့တက္ကရာကမရေးလိုက်ရတာနည်းနည်းနာသွားတယ်သူစား သေဝနေရတော့ပြေဝမထေကြီးတွေသိချီကျူးထားတယ်မှန်ပါဗျာဘုန်းကြီးများစီကလည်းနည်းနည်းတော့ရှိတော့ရှိပါတယ်ဒါပေမဲ့လို့ဒီကအထက်ကထာကမရင်းနိုင်တော့တဲပြီးတော့တဲ့တယ်ဘုရင်မြူနေပြီပါမပေါ်လွင်ပဲဖြစ်နေအဲဒီဟောမှာမထေကြီးတစ်ပါးများကြော်ကြားနေလို့လေကြော်ကြားပြီးတော့နေတော့မင်းတစ်ပါးကကြီးညိုသားနဲ့တခါတည်းပြင်မလာဘူးတဲ့တခါတွင်ရဲ့ အဲ့ဒါဘာကြောင့်ပင့်တော့ဆိုလို့ရှိရင် तू ပီလာကုံကြီးညိုပြီးတော့ပင့်တာဟုတ်လားမင်းဆိုတာဟာတည်းအမနာကိုထထားကြပြီးစဉ်းချမ်းသာတယ်နဲ့ပြည့်စုံပြီးတော့နေတာပဲဒီလိုပြည့်စုံနေတာလည်းကနေပြီးတော့အဲ့ဒီမထေကြီးပြင်တာဘာကြောင့်ပြင်တာတော့ဆိုဒီမထေကြီးယူချောလို့ပြင်တာလည်းမဟုတ်ဘူးဟုတ်လားမှန်ပါပစ္စည်းပေါ်လို့ပြင်တာလည်းမဟုတ်ဒီမထေကြီးရောက်လာလို့ခြင်းကအခုလောလောဆယ်ပဲစီးပွားဥစ္စာယတနာတွေရလိမ့်မယ်ဒီလိုလည်းပဲယုံကြည်ပြီးပြင်တာမဟုတ်ဘူးတခါတည်းဟုတ်လားမှန်ပါ အဲသူ့ရဲ့သီလဂုဏ်တွေကြီးညိုပြီးတော့ပင့်ပင့်မယ်မလို့ဟိုမထေကြီးကလည်းပဲသူကဒီလူတွေအများနဲ့ဆက်ဆံမှုသူလိုမရှိတော့တောကြောင်မှသူနေနေတော့သူကမလာဘူးတဲ့တကားတင်ဟုတ်လားမလာဘူးတဲ့မလာတော့မင်းကကြာတော့ဖြစ်ပါဘူးလို့သင်ထေကြီးလာတယ်နီးတော့ကြောင်းမှပဲဆိုပြီးတော့သင်ထေကြီးလာတယ်နီးသူကဘာလုပ်ကြလဲဆိုဆန်းတော့ဆန်းစားမယ်ဟုတ်လားဒါကထွင်းရင်တော့ကြားဘူးမလားမကြားဘူးမလားတော့မသိဘူးဆန်းတော့ဆန်းစားမယ်သူက မှန်ပါဗျာသူဟာပဲနဲ့လှုပ်လဲဆိုတော့အဲ့ဒီမထေကြီးနေတဲ့ဒီမထေကြီးဆုံးကရွာပေါ့သူတရားဓမ္မတွေပြင်ရှိမှာပေါ့အဲ့ဒီဆုံးကရွာမှာတဲ့နိုးစုပ်ကလေးတွေနိုးစုပ်ကလေးတွေရှိတယ်အဲ့ဒီနိုးစုပ်ကလေးတွေကိုနိုးမစွတ်ရအောင်လို့အဲမိခင်တွေနို့ကိုနိုးမစွတ်ရအောင်လို့တရားလဲခြေစိတ်ပိတ်တယ်ဆိုတာကိုတရားထွင်းရဟုတ်လားတော်တော်ဆန်းကျင်တာပဲ အခုကာလလည်းပဲဟိုမှာဆိုင်နေပါတဲ့ခြေသိပ်ပြီးတာရှိပါတယ်။အဲသူကသူးဆန်းသားမဲ့ကလေးတွေနိုးမစိုးရအောင်နိုးမတက်ရဘူးဆိုပြီးတော့ဒီခါတည်းအမိတ်ပိတ်တာ။မင်းပိတ်ထားတော့ကလေးတွေကလည်းပဲကလေးတွေကနိုးစားတဲ့အချိန်ငိုကြမှာပေါ့။ငိုကြတော့မဖြစ်ပါဘူးဆိုပြီးတော့ရရကနေပြီးတော့ဒီမှာမထေကြီးသွားပြီးတော့ချက်ဝဒီလိုဒီလိုတော့ဖြစ်ကုန်ပါပြီခင်ဗျာလို့ဆိုတော့မှဒီမထေကြီးကအင်းဒီလိုဆိုရင်တော့ဖြစ်ဘူးတတ္တဝါတွေဒုက္ခရောက်နေ။ငါသွားမှာပဲဆိုပြီးမထေကြီးကသွားရတယ်တခါတည်းဟုတ်လား။မှန်ပါ အဲဒီတော့မထေရကြီးသွားတော့မှပဲခုနကကလေးတွေပါတယ်ချမ်းသာတာရသွားအဲဒီဟိုရောက်တဲ့အခါကာလကျတော့တည်းမင်းကဘလောက်မြတ်လေးစားသလဲဆိုလို့ရှိရင်မင်းဆိုတာဟာတာမာပုဂ္ဂိုလ်တွေမော့မကြည့်ဘူးတကားဆိုရင်ဟုတ်လားမှန်ပါဗျာဒါပေမဲ့လို့အဲ့ဒီမင်းကလေအဲ့ဒီမထေရကြီးသွားတဲ့အခါကာလကျတော့တခါတည်းမထေရကြီးပြင်ပြီးတော့ကြောတာမထေရကြီးပြင်ပြီးတော့ကြောကြောတဲ့အခါကာလမထေရကြီးကလည်းပဲသူ့ဘီဥဆိုင်ပြီးတော့မကြည့်ဘူး အဲမင်းကရှိခိုးလည်းပဲသူကတော့မင်းကြီးချမ်းသာပါစေမိဖုရားကရှိခိုးလည်းမင်းကြီးချမ်းသာပါစေဒီလိုပဲသူသူကဆုပေးတယ်တကယ်တွင်ဟုတ်လားဟုတ်ပါဗျာနောက်ပြီးတော့ဒီလိုကတော့ပြီးတဲ့အခါကာလကျတော့ဘုရင်မင်းမြတ်ကပေးတယ်တဲ့မိဖုရားကြီးဟေ့ဘယ်နဲ့တုန်းဟာတို့မထေကြီးဘယ်လိုနေတော့ဖြူဖြူလားမဲမဲလားလို့မေးတယ်မေးတော့မိဖုရားအိုး ကိုတို့ကတည်းကယောက်ျားပဲဒီယောက်ျားဆိုတော့ဘီမင်းမြလည်းဖြစ်ပြီးတော့နေတော့ရေနေနေကြည့်ဝင်မှာပေါ့အဲမိမဆိုတော့အမျိုးသမီးဆိုတော့သူတို့ပြင်လုံးလုံးမကြည့်ဝင်ပါဘူးဆိုပြီးသူကလည်းမကြည့်ဝင်မင်းကလည်းမကြည့်ဝင်ပဲကိုတကထွန်ရဟုတ်လားဒါဘာကြောင့်လို့ဆိုသီလယူသည်လို့တကထွန်ရဟုတ်လားအဲ့ဒါကြောင့်သီလယေနမှွေးပြန်ကြင်စွာတဲ့သီလယေနဆိုတာမှွေးပြန်ကြင်ပါတယ်တဲ့ သီလဆင်တိုင်းရှူတိုင်းလှပါတယ်သီလဝတ်ထားလို့ရှိရင်ဖြစ်ရင်သီလဝတ်ကလေးနဲ့ဟိုးပြီးထားတဲ့ပုံကိုယ်တွေကလှပါပါတယ်တဲ့ဒီခုမျက်မှောက်မှာလည်းပညာရှိတွေအမြင်အားဖြင့်လှပါနေနောင်သားမယားဘဝတွေမှာလည်းလူရောလူသားတွေနာချောနာလာတွေဖြစ်သွားမှာတကထွင်ရဟုတ်လားမှန်ပါဗျာอืมသီလဆင်တိုင်းရှူတိုင်းလှပါသီလဆောင်ညမလားပယ်ရွာတဲ့သီလဆောင်တဲ့ပုဂ္ဂိုလ်တွေပယ်ဘယ်တော့မှမကြဘူးတကတွင်မှန်

သီလဆင်တိုင်းရှူတိုင်းလှပါသီလဆင်တိုင်းရှူတိုင်းလှပါသီလဆောင်ညာမလားပေရွာသီလဆောင်ညာမလားပေရွာမြတ်သီလာစိတ်ချကိုယ်ွယ်ရာမြတ်သီလာစိတ်ချကိုယ်ွယ်ရာ သီလယနာသင်ပြကြင်စွာသီလစင်တိုင်းရှူတိုင်းလှပါသီလဆောင်ညာမလားပေရွာမြတ်သီလစိတ်ချကိုယ်ွယ်ရာဒကာထွန်းရင်ကောင်းဆောင်သွားလိမ့်မယ်နော်ဟုတ်လားကောင်းဆောင်သွားလိမ့်မယ် သီလယနာသင်ပြကြိုင်စွာသီလယနာသင်ပြကြိုင်စွာသီလအဆင်တိုင်းရှူတိုင်းလှပါသီလဆောင်ညမလားပေရွာမြတ်သီလာစိတ်ချကိုယ်ွယ်ရာကဲဆိုသားမှာသီလယနာသင်ပြကြိုင်စွာ သီလဆယ်ပိုင်းရှိတိုင်းသာပါသီလဆောင်ညမလပဲရွာမြတ်သီလအသိချကိုဝေရာသီလရဲ့နာသင်ကြကြံရွာသီလဆယ်ပိုင်းရှိတိုင်းသာပါသီလဆောင်ညမလပဲရွာမြတ်သီလအသိချကိုဝေရာသီလရဲ့နာသီလရဲ့နာ ဝိလသင်ဆိုင်ယူတိုင်းမှပါအဲဒီသီလသီလရဲ့အကျိုးကျေးဇူးတွေဘောတခါတည်းဟုတ်လားဒါလေးတွေလည်းသိထားဖို့မလိုဘူးလားလိုပါတယ်ဗျအဲ့ဒါချမ်းသာကြောင်းတရားတွေတဲ့ဓမ္မောသူစိန်သောဒုက္ခမဝတိသူစိန်သော ကောင်းစွာလေ့လာခြင်းသုံးခဲ့သည်ရှိသောဓမ္မကိုခြင်းတရားသည်ဒုက္ခံချမ်းသာကိုအာဝယ်တိဆောင်ပေးရပါ၏အဲဒါသီလတွေဥသောကိုခြင်းတရားလေဟုတ်လားသီလတွေဥသောကိုခြင်းတရားလေးကျင့်မယ်ဆိုလို့ရှိရင်ဖြင့်သီလရဲ့နံသင်ပြကြင်စွာတဲ့သီလဂုဏ်နဲ့ဒါတဲ့လောကမှာမှုပြားလူလောကတွေမှာလည်းချီးကျူးစရာဖြစ်နတ်တွေကပိုပြီးသိတယ်တခါထွင်ရဟုတ်လားဟုတ်ပါဗျာ လူတွေကတော့ကိုယ်မျက်မှောက်တင်မှသူကမြင်တယ်နတ်တွေကတော့ခဝေးကလည်းသိနေတာပဲမြင်နေတာပဲဟုတ်လားအဲလူမရှိတဲ့နေရာလဲနတ်တွေကရှိနေတာတဲ့အပြီးတော့မတော်တာပြုလို့ချင်းနတ်တွေကယင်ပြီးတယ်ကတော့ဟုတ်လားအဲဘယ်သူကယင်စပြီးတယ်လဲဆိုကိုယ့်ဟာကိုယ်ယင်ပြီးတယ်ကိုယ့်ဟာကိုယ်ပြီးပြီးလို့ချင်းဒီအဲဒီနတ်တွေကယင်ပြီးအေးကိုကောင်းအောင်မဝင်နေလို့ရှိရင်ကိုယ့်ဟာကိုယ်ယင်သိနေတာပဲနတ်တွေကလည်းသိနေတာပဲဒါကြောင့် သီလယနာတဲ့ပင်ပြကြိုင်နိုင်ပြီးတော့နေပါတယ်တဲ့သီလယနာပင်ပြကြိုင်သွားသီလဆင်တိုင်းရှူတိုင်းလှပါတဲ့အခုလောကမှာလူတွေကလေလှပါအောင်ဝတ်စားတွေသိဖို့ကြတယ်ဝတ်စားတွေမျိုးမျိုးပညာဆင်ရတယ်ဟိုသူများတွေသူများတွေဝတ်ဆင်ထားတာကြည့်ပြီးတကလားလှနိုင်မယ်ထင်ပြီးတော့ဒီလိုပဲအတူခိုးပြီးတော့ဝတ်ကြကိုနိုင်ငံမြေနိုင်ငံကနေပြီးတော့ဘုန်းကြီးများတော့မသိပါဘူး ပြောကြတာတော့ဟိုကဟိုနိုင်ငံကနေပြီးတော့ဗိုင်းစကုံမင်းသားတွေမင်းသမီးတွေကနေပြီးတော့အဲဝတ်ဆင်သားတွေတူဖို့ပြီးဝတ်ကြတယ်လို့ဆိုတာပဲသူစားဘုန်းကြီးများကတော့မသိပါဘူးသူများပြောဟုတ်လားမှန်ပါဗျာအဲဒီလိုအားတွေတခါလဲလှကျင်ကြတော့တခါလဲအဝတ်အစားတွေဟိုလိုလိုဒီလိုလိုဒီလိုဟာဝတ်ကြတယ်ဒါကတော့တခဏလာမှာဘောကထွင်းရဟုတ်လားမှန်ပါ အဲသီလာရိဟုသောဝိုးကိုဝတ်လိုက်လို့ရှိရင်တော့ကိုမျက်မှောက်မှာလဲလှနောင်သားမြာမှာလဲလှနိဗ္ဗာန်ကြောက်တခါတည်းလှသွားမှာတခါတည်းဟုတ်လားသီလာစင်တိုင်းယူတိုင်းလှပါသီလယေနသင်္ကြန်ကျန်စွာသီလအစဉ်တိုင်းယူတိုင်းလှပါသီလဆောင်ညမလပေရောအပေလေးပါးကလည်းလွတ်မယ်တဲ့ကောင်းမလားတကားလဲကောင်းပါလားအဲဝိသုရိမေမှာရှင်မဘုရောသာကသီလကုန်ကျေစုချီးကျူးတာသိကော သီလများလှပပုံနဲ့ချီးကျူးထားတယ်အဲလိုချီးကျူးထားတယ်ဆိုတော့သောဗန္တေဝနာရဇာနောမုဒ္ဒာမဏိဝိဘူတိတာယထာသောဗန္တေယတိနောသီလဘူဒနာဘူတိတာယတိနောရှင်ဟနောတို့သည်သီလဘုဒနာဘုသိတာသီလာရီဟူသောအစဉ်တစားကိုဆင်မြန်းတော်မူရသည်ဖြစ်၍ သောဗန္တိယတာတင့်တယ်လှပါတော်မူကြကုန်သကဲ့သို့ရဟန်းတော်များမှာပါတိမောကသံဝရသီလဒီဟုသောအစဉ်တရားတွေဝတ်ဆင်ပြီးတော့ထားကြလို့သီလနဲ့ပြည့်စုံပြီးတော့နေကြတော့ရဟန်းတော်တွေလှပါတင့်တယ်နေတယ်တဲ့တကယ်တင်ဟုတ်လားမှန်ပါဗျာဒါပဂရိယုတ်ပြောတာမဟုတ်ဘူးဟုတ်လားမှန်ပါဂုံပြောတာဂုံပြောတာပဂရိယုတ်ကတော့မဲတဲ့ပုဂ္ဂိုလ်တော့မဲနေမှာပဲဟမ် သီလသီလတွေစောင့်ကြောက်နေတာနဲ့မဲတဲ့ပုဂ္ဂိုလ်ကဖြူတော့လာမှာမဟုတ်ဘူးဟုတ်လားမှန်ပါပရမကနေပြီးတော့အဲအယုတ်အယုတ်သင်းမလှပါတဲ့ပုဂ္ဂိုလ်ကသီလစောင့်နေတာနဲ့ဒီအယုတ်သင်းတစ်မျိုးလှလာနိုင်မယ်ဒီလိုတော့မဖြစ်နိုင်ဘူးတကားဆိုရင်ဟုတ်လားဖြစ်နိုင်ပါဘူးအေးဂုံအားဖြင့်လှပါနေတာတဲ့မျက်မှောက်မှာဂုံအားဖြင့်လှပါနေတယ်ဒီဘဝကသူ့နေတဲ့အခါနောက်ဘဝကြီးကြတော့လှမှာပါတကားဆိုရင်ဟုတ်လားနောက်ဘဝကြီးကြတော့တခါလဲလှပြီးတော့သွားမှာ ဒါကြောင့်ရဟန်းတော်တွေဟာတဲ့ဗာတိမောကသီဝသံဝရသီလာတိဟူသောအစဉ်အလာတွေကိုသင်ပြပြီးတော့ထားကြလို့လှပါပါတယ်တဲ့တင့်တယ်ပါတယ်အဲဒီလိုတင့်တယ်တော်မူကြသလိုမௌဒ္ဓမဏိဝုပုတိဒါပလေပရမယအစရှိသောသင်္ကာတို့ကိုသင်ညာညကုန်သောသာသာတော်ပြည့်စင်ပြေမင်းများတို့သည်တထာတို့သူနာတော်ဗန္တိမကျင့်နေကြရလေကုန် အဲပလဲပလဲများအစရှိသောမင်းမြောက်တဲ့ဇာတွေဘယ်မြည့်တွေဝတ်ဆင်ကြဈေးကအာနာပိုင်ပြည်နေသတော့ကိုဗမာပြည်မှာဒီစာတွေပါတွေဖွဲ့တာပြင်များနဲ့စာတွေရေမြေကိုအစိုးရတော်မူတော့ဒီလိုမူလားတခါဆင်းရမှန်ပါဗျာရေလည်းသူပဲအစိုးရတာပဲမြေလည်းသူပဲအစိုးရတာနိုင်ငံကြီးတစ်ခုလုံးသူအစိုးရလူတွေလည်းသူအစိုးရတယ်တခါဆင်းရဟုတ်လားမှန်ပါဗျာသူ့ဥစ္စာတွေကြီးတယ်ပဲတဲ့ဒီတော့ ဒီကထွက်သည်မြအခွန်ပရာတွေသူအကုန်သိယူတာပဲဟုတ်လားမှန်ပါကုန်သိယူပြီးတော့အဲ့ဒီဘုရင်တွေကဘာလုပ်တယ်လဲဆိုတော့သူတို့ကတော့စိစိခံတာပါပဲဒီကထွင်ရဟုတ်လားမှန်ပါအဲ့ဒါကိုနန္တော်တွေပါတွေဒီကကောင်းတယ်ကောင်းအောင်လုပ်အဝတ်အစားတွေစင်စားတွေကောင်းတယ်ကောင်းအောင်လုပ်အဲ့ဒီလိုလုပ်ပြီးတော့အကောင်းဆုံးတွေကိုကိုစုပြီးတော့သူကသုံးဆောင်နေတယ်အဲ့ဒါဘုရင်တွေမြတ်တွေဝတ်သင်ထားတယ်ဆိုတာအမှန်လှမှာပေါ့ ဒုက္ခနဲ့သူအနာလာမှာပေါ့ဟင်မှန်ပါဗျာအဲ့ဒီပြင်းပြင်းပြတခါတည်းစိတ်တွေကြောက်တယ်နဲ့တဝင်းဝင်းနဲ့တခါတည်းဝတ်ဆင်းပြီးတော့ထားတဲ့ဘင်းနေဆိုတော့အမတာလှတယ်လို့ဆိုရမှာပဲလှတယ်လို့ဆိုရတဲ့အတိုင်းပဲဟိုခေတ်ဟိုခါတုန်းကဘင်းမင်းမြန်မြန်ထွက်တော်မူတယ်ဆိုလို့ကျင်ဖြင့်အမတန်ကိုအထူးဂူဆိုင်ပြီးတော့ကြည့်ကြည့်ကြတာကိုဘင်းများကြည့်ရလို့ကျင်ဖြင့်တခါတည်းအမတန်ကိုအဲထူးထူးမြတ်မြတ် အကျိုးရှိသွားတယ်လို့ထင်ကြရတယ်တကဆိုရင်ဟုတ်လားမှန်ပါဗျာဒါအမှန်တကိုတည်းကြည့်ရခဲ့တဲ့မြင်ရခဲ့တဲ့ဥစ္စာမြင်ရပဲဆိုပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်ကြအဲဒီလိုကြည့်ကြတယ်တကူးတကကြည့်ကြအဲဒီလိုကြည့်ရပေမဲ့လို့တဲ့ဒီမင်းတွေဟာမင်းမြောက်သားတွေနဲ့ဆင်းထားလို့လူတွေကလည်းပဲထူးထူးများများပြုပြီးသေးကလားဘယ်လိုပဲကြည့်စေကမူတဲ့ဒီမင်းတွေဟာသီလစောင့်ရှောက်ပြီးတော့နေတဲ့ညာတော်များလောက်မလားပါမတင့်တယ်ပါဘူးတဲ့တကဆိုရင်မှန်ပါဗျာ ဒီတော့ဘုန်းကြီးများလေဒီအဲရှင်မဘုရားကရေးခဲ့တဲ့ဝိသုရိမေကသီလချီးကျူးတဲ့အခန်းကလေးကြည့်လိုက်တော့အောင်မယ်တို့လည်းတော်လှနေပါဘောလို့ဒီလိုအောင်မရဟုတ်လားမှန်ပါဟမ်ဘုန်းကြီးကြမကောင်းဘူးလားမှန်ပါလေဗျာဒါကလည်းသီလလုံညုံမတကားသွင်းရဟုတ်လားမှန်ပါဗျာသီလလုံညုံမမလုံညုံလို့ရှိရင်သူ့ဟာလည်းချီးကျူးတာလည်းမပါဘူးမပါပါဘူးအဲသူ့ဟာမလွဲလာဘူးဟုတ်လားမှန်ပါအေး လူက၅ပါးသီလဆိုရင်ပြသူလုံညုံနေတယ်မဟုတ်လားလုံပါရဲ့ဗျာအဲလုံညုံနေလို့ရှိရင်၅ပါးသီလနဲ့လည်းလှတာပါပဲတခါဆိုရင်ဟုတ်လားမှန်ပါဗျာအဲဒီ၅ပါးသီလလုံညုံနေတဲ့ပုဂ္ဂိုလ်ကနေပြီးတော့ဟာတို့တခါလဲပို့ပြီးတော့မြင့်မြတ်အောင်ဆိုပြီးရာပြုလိုက်အောင်ပါပဲဆိုပြီးတော့ရာပြုတဲ့အခါကျတော့အဲဒီ၅ပါးသီလမကဘူးကျင့်ရမှာတွေကများလာပြီတခါဆိုရင်ဟုတ်လားမှန်ပါဗျာများတော့အဲဒီသီလတွေလုံညုံအောင်ကျင့်နိုင်မှာလုံညုံအောင်ကျင့်နိုင်ရင်တော့ခုနပြောတဲ့ချီးကျူးတာလည်းပါပါတယ် အေးလုံညောမကျင့်နိုင်ရင်တော့ခုနက၅ပါးကတော်သေးဟုတ်လားမှန်ပါဗျာအဲမလုံညောလို့ကျင့်တော့မလာပဲနေမှာပဲအဲဒါလုံလုံချုံချုံကျင့်နိုင်လို့ကျင့်ရဟတော်တွေကလှပါပါတယ်တဲ့ထို့အတူပဲတခါထွင်းရင်တော့လေ၅ပါးသီလသိက္ခာပေါ်လုံလုံချုံချုံထွန်းနိုင်ကျင့်နိုင်လို့ကျင့်လေဘယင်းနဲ့မြတ်တည်တဲ့လှတယ်တခါထွင်းညာဟုတ်လားမှန်ပါဗျာဘာဖြစ်လို့တော့ဆိုရင်အဲ့ဒီမင်းမြောက်တရားတွေနဲ့ဆင်ရင်ပြီးတော့ထားတဲ့ဘယင်းမင်းမြတ်တွေဟာကိုယ်ကျင်တရားမပြည့်စုံလို့ရှိရင်တည်တည်ထားမယ်မှာ ဒီသူဂတိဘဝရောက်လိမ့်မယ်လို့ဘယ်သူကတောင်းခံနိုင်မလဲခံနိုင်ပါဘူးဗျာအဲလူဖြစ်လိမ့်မယ်တောင်းမခံနိုင်ဘူးနတ်ဖြစ်လိမ့်မယ်တောင်းမခံနိုင်ဘူးနော်မှန်ပါဟောပေလေးပါကြပါမားတကဆိုရင်ဟုတ်လားမှန်ပါဗျာကြောက်စရာသိကောင်းတာကြောက်စရာသိကောင်းတာလူမပြောနဲ့နတ်တွေလည်းပဲဒီလိုပဲမှုမဲ့မှမဲ့သိသွားလို့ရှိရင်လေဘယ်လေးပါကြကုန်သားတကဆိုရင်ဟုတ်လားမှန်ပါဗျာအေးဒီမြတ်စွာဘုရားလက်ထက်တော်ခါကာလတုန်းက နာသားကြီးတူကိုနာသမီးတွေကနာဥယျင်ထဲမှာလေနာဥယျင်ထဲမှာနာသမီးတွေကတကယ်လဲကျော်ဝဲကြီးခံပြီးတော့ပန်းနေပါစင်ပေးနေကြတယ်နာသမီး900ကနေပြီးတော့ပန်းမင်မောတက်ပြီးတကလားပန်းခူးကြတယ်နာသမီး900ကနေပြီးအောက်ကကောက်ပြီးတကပန်းကုန်းနေကုန်းကြတယ်ပန်းကုန်းနေကုန်းပြီးသူနာသားကြီးကိုဆင်းညပြင်းညပေါ်လုံကြတာ

ဘယ်ရောက်သွားတော့ဆိုတော့ဒီခါလဲငရေကြသွားသူကိုအဲ့တော့နာသားကြီးကနာသမီးတွေသချင်းကြော်ကြော်နဲ့ဆိုးနေရတာအပန်တိတ်သွားတော့ဘယ်သွားကုန်ပါလိမ့်နော်စဉ်းစားလိုက်တော့ဒီခါလဲသူ့စိတ်ကြသွားတာမြင်ဘယ်ရောက်သွားပါလိမ့်နော်စဉ်းစားလိုက်တဲ့ခါကာလကျတော့ငရဲကြနေတာလည်းမြင်တာကိုဒီကထွင်ရဟုတ်လားမှန်ပါဗျာအဲ့ဒါဘာဖြစ်လို့တော့ဆိုလို့ရင်ခုပြောတဲ့သီလတွေမလုံခြုံလို့ဘောဒီကထွင်ဟုတ်လားမှန်ပါဗျာအခုလိုသီလတွေလုံခြုံနေလို့ရှိရင် နဘဝကုရေနာဖြစ်မှာပဲဟောတရားမင်းကြီးရသော်တရားဓမ္မလာရောက်ပြီးတော့တရားနာရတယ်ဘာကြောင့်လို့ဆိုရင်သူ့မှာတဲ့သူတွေကနေရောက်နေလို့อืมသူတွေသေးသွားလို့ချင်းတရားဘဝတရားဘဝတရားစစ်တင်နေဆုံးရှုံးရတော့မယ်ဆိုပြီးတော့အမတန်စိတ်ပူပါပြီးတော့မြတ်စွာဘုရားတန်သွားတရားနာတယ်တရားနာနေတော့သီလတွေပြည့်စုံနေတာပေါ့ဟုတ်လားဟောတရားနာနေရင်လည်းသီလတွေမကဘူး အဲမြတ်စွာဘုရားဟောတဲ့တရားတော်တွေနာရင်နာရင်နဲ့တခါတည်းသောတာပန်လည်းဖြစ်သွားအဲစုတွေလည်းစုတွေသွားတယ်အဲစုတွေပြီးတော့နောက်ကြားပဲပြန်ဖြစ်တယ်တခါတွင်းရဟုတ်လားမှန်ပါဗျာပြီးပြီးတော့ကြားပြန်ဖြစ်တာဘာမှမထူးဘူးဒီနေရာထိုင်းနေတဲ့ကြားပဲဒီနေရာမှာစုတွေတာပဲဒီနေရာမှာပဲကြားပြန်ဖြစ်တာပဲဟောဘေးကနတ်တွေကဘာမှမသိလိုက်ဘူးတဲ့မြတ်စွာဘုရားကသိတယ် အဲဒီတရားမင်းကလည်းသူသိတယ်သူတွေသွားတယ်ဆိုသိတယ်သိဖြစ်လာတယ်ဆိုသိတယ်ဒီရဘေးကနာတိကဖြစ်ရင်အရင်ကတရားမင်းပဲထင်ရတယ်ဟုတ်လားမှန်ပါအဲ့ဒါဘာကြောင့်လို့ဆိုရင်ဒါသီလပြည့်စုံနေလို့ဟုတ်လားမှန်ပါဗျာအေးလူဖြစ်ဖြစ်ရဟန်းဖြစ်ဖြစ်သီလနဲ့ပြည့်စုံနေလို့ရှိရင်တဲ့ဘယ်အချိန်မဆိုတကားတွင်းရဟုတ်လားသိလို့ရှိရင်ဖြင့်သိရနေရဲ့ပေါ့ဟုတ်လားမှန်ပါဗျာသိပါလို့ရှိရင်ဖြင့်ဟောသုတိဘွားတွေရောက် လူရောလူသားတွေနဲ့ချွန်းသားလာတွေဖြစ်သွားမှာတဲ့အတွင်းရဒါကြောင့်မို့ရဟန်းတော်များသီလာလေးဟူသောသင်္ကသားကိုဆင်မြန်းပြီးတော့နေကြတဲ့အတွက်လှပါတင့်တယ်မူကြသလိုဘုရင်မင်းမြတ်တွေဟာမျိုးမျိုးသောဖိုးတိုင်းဖိုးတံပလဲပလဲများစာရသောယတနာတွေစင်တာတွေကိုဆင်းမြန်းပြီးတော့ထသောလဲရဟန်းတော်များလောက်မလှပါမတင့်တယ်ပါဘူးလို့ ဝိသုရိမဲ့ဆရာကြီးချီးကျူးထားတယ်တခါထွန်းရင်ဟုတ်လားမှန်ပါဗျာအဲ့ဒါတခါထွန်းရင်တို့လူတွေရောပါပဲဘုန်းကြီးတွေသာမဟုတ်ပါဘူးညာတော်တွေရောတခါထွန်းနေတို့တခါဓမ္မတွေရောမျိုးသားမျိုးသမီးတွေအကုန်လုံးပေါ့မှန်ပါကိုယ်သီလာနဲ့ကိုယ်ပြည့်စုံနေလို့ရှိရင်ဖြစ်ရင်တို့ဟာဘယင်မြင့်မြတ်တွေအဖိုးတိုင်းဖိုးတိုင်းယတနာတွေကိုဆင်ရင်ထားတဲ့ဘယင်မင်းမြတ်တွေလည်းပို့ပြီးတော့လှပါတင်တယ်နေပါကောလို့အာရုံပြုပြီးဝတ်သားကြမကောင်းဘူးလားဗျာထင်ရဲ့ ကောင်းပါတယ်ဗျာအေးဝန္တာစရာကောင်းအောင်သီလရည်ဟုသောအစဉ်စားလည်းပဲရိုးသေးသေးဆင်မှုကလိုးတဲ့ကဆိုရင်ဟုတ်လားမှန်ပါဗျာအေးကဲကဲစူးစမ်းပါအောင်တော့သီလရဲ့နာသင်ပြကြင်စွာသီလရဲ့နာသင်ပြကြင်စွာသီလဆင်တိုင်းရှူတိုင်းလှပါသီလဆင်တိုင်းရှူတိုင်းလှပါသီလဆောင်ညမလားပေရွာသီလဆောင်ညမ မြတ်သီလာစိတ်ချကိုယ်ဝေယအဲဒီဟာလေးကဆောင်းမုတ်ကလေးပေါ့ဟုတ်လားဒါလေးတွေဟိုပါပါဠိလိုလျှောက်ယူလို့ချင်းမသိမှတွေအပုံပဲဒါလေးကတော့ကိုရမယ်ဆိုလို့ချင်းရလားမရလားတော့ပြောတာကိုဒါကဆိုရင်ရပါလားရသေးပါဘူးอืมအဲ့ဒါကြတာပဲဘုန်းကြီးလည်းယူရတာတော်တော်များသွားအချိန်လည်းတော်တော်ကုန်သွားတယ်อืม သားလည်းရေးထားမှဖြစ်သေးတာပဲလို့ဟုတ်လားဘုန်းကြီးကလည်းပဲခုကရွတ်တာတော်တော်များလို့တခါတခါဘုန်းကြီးကကိုယ့်ဟာကိုယ်မရပဲလို့ကြက်နေတာတခါမေ့ပါလို့တခါတည်းမေ့သွားတာလည်းရွေးရွေးမေ့သွားတယ်တခါရှေ့ဆက်လို့မရပဲဖြစ်နေသေးတယ်ကြက်နေသေးတယ်အဲ့ဒါသားလေးကလည်းရေးထားမှကဲဆိုပါဦးတော့တခါသီလရဲ့နာသင်ပြကြင်စွာသီလသင်တိုင်းရှူတိုင်းလှပါသီလသင်တိုင်းရှူတိုင်းလှပါ ီလာဆောင်ညမလားပေရွာမြတ်သီလာစိတ်ချကိုယ်ဝေရာအဲ့ဒါကသီလာအကျင့်နေတဲ့ဒီသီလာဟာဒီ၅ပါးသီလာလူများမှာ၅ပါးသီလ၊ရာများမှာပါတိမောက္ခသာဝရသီလဒါကတော့ကိုသာသနာမြတ်စွာဘုရားဟောကြားထားခဲ့တဲ့သီလတွေကိုတခါတွင်ရဟုတ်လားမှန်ပါဗျာဒီလိုမဟုတ်ဘဲနဲ့လောကဘက်ကလည်းသီလတွေရှိတယ် လောကဘက်ကကိုချင်းသီလတွေလည်းပြည့်တာပြည့်စုံတယ်တရားပြည့်စုံမှာဟုတ်လားလောကတဲ့ရထဲရွာထဲမှာဘယ်လိုနေရမယ်ဘယ်လိုထိုင်ရမယ်ဘယ်လိုပြောရမယ်ဘယ်လိုသွားမယ်ဒီလိုအလေးကျင့်နေရှိတယ်မို့လားရှိပါတယ်ဒီမြို့ဒီရွာကအလေးကျင့်တမျိုးဟိုမျိုးဟိုရွာကအလေးကျင့်ဒီလိုရှိတတ်တယ်လူမျိုးတွေမှာလည်းလူမျိုးလိုက်ဒီလူမျိုးကတမျိုးဟိုလူမျိုးကတမျိုးအလေးကျင့်နေရှိတယ်တခါတွင်းရဟုတ်လားမှန်ပါဗျာဒီဘုန်းကြီးရတော့ဒီအရှင်းနိုင်ငံကဆိုလို့ရှိရင်အဲယူတလိုက်တဲ့ပုံကိုယ်ရေးရှိမှခဏမရှိရဘူးဟုတ်လားမှန်ပါ ဒီအနောက်နိုင်ငံကပုဂ္ဂိုလ်တွေကဖနာမသိပဲလာလို့ရှိရင်မျိုးစရာရောက်တယ်တဲ့သူကဟုတ်လားမှန်ပါအောင်မဲ့သူကတမျိုးစီတမျိုးစီတကတင်ဟုတ်လားမှန်ပါဗျာအဲဒါလောကအလိုက်အလေးကျင့်တွေကလည်းရှိတယ်လောကလိုက်အလေးကျင့်တွေလည်းပဲသူ့အရာသူ့သူ့ဌာနသူ့လူမျိုးအဲသူ့ဒေသလိုက်လည်းပဲလိုက်ပြီးတော့ကျင့်ရတယ်တကတင်ဟုတ်လားမှန်ပါဗျာပြီးတော့ကပြီးတော့ကနေထိုင်ရေးသုံးရေးဆွဲရေးတွေအလေးကျင့်တွေလည်းရှိသေးတယ်တကတင်ဟုတ်လား နေထိုင်သုံးရဆွေးတွေကလည်းပဲကို့မှာလုပ်ငန်းဆောင်တာနဲ့မျှပြီးတော့သုံးသိမ်းမှ သုံးရတယ်ဟုတ်လားမှန်ပါအေးမသုံးတဲ့ဥစ္စာဥစ္စာကိုသူများနဲ့ပြန်ပြီးတကလားမသုံးရဘူးဟုတ်လားမှန်ပါအေးကိုကတည်းကဒီနေ့မှရတာကမှတကြလောက်ရတဲ့ဥစ္စာကိုသုံးတာကနှစ်ကြလောက်သုံးနေဖြစ်ဘူးတကတော့ညာဟုတ်လားဖြစ်ပါဘူးအေးအဲတကြလောက်ရလို့ရှိရင်သုံးတာဟာလျှော့သုံးနိုင်ရင်ပိုကောင်းတာပဲဟုတ်လားမှန်ပါဗျာအေးငါမူသုံးပဲသုံးမဟုတ် ဒီသုံးမလောက်သုံးမယ်စသည်ဖြင့်ပေါ့ဟုတ်လားအဲကျော့သုံးနိုင်ရင်ပို့ပြီးတော့ကောင်းတယ်အဲ့ဒီအသုံးနှုံးအဖြုံးတွေကလည်းရှိတယ်အဲ့ဒါတွေလည်းပဲဒါတွေလည်းပဲလောကကြီးရနဲ့စကိုခြင်းတရားတွေပါပဲဒီကိုခြင်းတရားတွေကြည့်လို့လည်းလူတွေဆင်းရဲကုန်တာတကတွင်းရဟုတ်လားအဲ့ဒီကိုခြင်းတရားတွေလည်းကြည့်မှုရလိုပါတယ်အဲ့ဒီတော့အခုသီလအကျင့်ကတော့ဒီလောက်ဆိုတော့ပါပြီနော်တကတွင်းဟုတ်လားသီလအကျင့်ကဒီလောက်ဆိုတော့ပါပြီနောက်ပြီးတော့ဟိုသိသွားကြအောင်ကြောင်းတယ် မနေ့ကတရားဆက်ကလေးရှိတယ်ဟုတ်လားမနေ့ကမဟာရုပ်တရားဆက်ကလေးကြံသေးတာပေါ့မဟာရုပ်တရားဆက်ကလေးအဲမဟာရုပ်ကမနေ့ကပြောခဲ့တဲ့အတိုင်းကာသဝနစွာပြလက်တဲ့တော်ခါကာလတုန်းကမြတ်စွာဘုရားကတရားဒေသနာတပုတ်ကိုဟောပုဂ္ဂိုလ်တူဟာကိုယ်တိုင်တော့လူတယ်သူများကိုမတိုက်တွန်းဘူးဒီပုဂ္ဂိုလ်ဟာဖြစ်ရဌာနမှာ ပစ္စည်းဥစ္စာတွေတော့ပေါ်များတဲ့အချွေအရာမရှိဘူးဒီလိုမောလားတကတဲ့မှန်ပါဗျာပုဂ္ဂိုလ်တဦးဟာသူတို့သားကိုတော့လှူဖို့ရတိုက်တွန်းတဲ့ကိုယ်တိုင်ကတော့မလှူဘူးအဲ့ဒီပုဂ္ဂိုလ်ဟာဖြစ်ရာဌာနမှာအချွေအရာပြိတ္တာတွေတော့များပါရဲ့ပစ္စည်းဥစ္စာနဲ့မပြည့်စုံဘူးဒီလိုမဟုတ်လားမှန်ပါဒါဒုတိယပုဂ္ဂိုလ်ပုဂ္ဂိုလ်တဦးကတော့ကိုယ်တိုင်လည်းပဲပေးလူခြင်းမရှိဘူးသူတစ်ပါးပေးလူတာသူတစ်ပါးကိုလည်းပေးလူရအောင်လို့တိုက်တွန်းနှိုးဆော်ခြင်းမရှိဘူးအဲ့ဒီပုဂ္ဂိုလ်ဟာ ဖြစ်လျာရာဖြစ်လျာရာဘဝမှာပစ္စည်းဥစ္စာကလည်းမရှိချွေရပြိဿကလည်းမရှိခိုးရမဲ့ပြီးတော့တောင်းရပြီးတော့စားရတာတဲ့တဲ့လွတ်မို့လားမှန်ပါဗျာအဲနောက်တစ်ယောက်သောပုဂ္ဂိုလ်ကတော့ကိုယ်တိုင်ကလည်းပြေလူလို့သူတော်ဘာတွေလည်းပေးဖို့လူဖို့ရတိုက်တော့နှုတ်တော်ပြီးတော့ပေးရတဲ့ပုဂ္ဂိုလ်ကဖြစ်လျာဖြစ်ရာဘဝမှာပစ္စည်းဥစ္စာတွေလည်းပေါ်များပြည့်စုံလို့အချွေရပြိဿတွေလည်းပေါ်များပြည့်စုံလို့ ကြီးပွားချမ်းသာပြီးတော့သွားတယ်လို့မြတ်စွာဘုရားကဟောနော်မှန်ပါဗျာအဲဒီလိုဟောတဲ့တရားကိုကြားနာပြီးတော့ပညာရှိပုဂ္ဂိုလ်တယောက်ကငါလည်းပဲမြတ်စွာဘုရားဟောတဲ့ပုဂ္ဂိုလ်လေးမျိုးတည်းမှာသုဒ္ဓပုဂ္ဂိုလ်ကဲသို့ရည်စည်းဥစ္စာတွေလည်းပဲပေါ်များလို့ရွှေရန်ပြိတ္တာတွေလည်းပဲပေါ်များလို့တစ်ပါးများလုံးချမ်းသာသွားနိုင်တဲ့အကျင့်လားစဉ်ကလေးကျင့်မှာပဲလို့စိတ်ကူးပြီးတော့မြတ်စွာဘုရား တတိသာသံဃာတွေနဲ့လည်းကမြတ်စွာဘုရားကိုဆုံးပင့်တယ်နော်မှန်ပါဗျာအဲဆုံးပင့်ပြီးတော့ရရွာထဲလိုက်ပြီးတော့နှိုးဆော်တယ်နှိုးဆော်တဲ့ခါကာလကြတော့အဲဒီဗာရာဏသီမြို့မှာအစင်းရဲဆုံးပုဂ္ဂိုလ်မဟာဒုဒမဟာဒုကတအဲအစင်းရဲဆုံးပုဂ္ဂိုလ်ကိုတွေ့တဲ့ခါအဲဒီပုဂ္ဂိုလ်တိုက်တွန်းတဲ့အဲဒီပုဂ္ဂိုလ်ကလည်းပဲသင်္ဃာတစ်ပါးတောင်းခံတယ်နော်မနေ့ကပြောထားတာအချင်းချင်းကလေးမကောင်းသင်ပြီးအောင်လို့ပြောရသေးတယ်မှန်ပါဗျာအဲသံဃာတစ်ပါးတောင်းခံပြီးတော့

ဗိမင်းမြတ်တိုင်းကြားလို့ယရနာတွေကိုယူပြီးတော့စုပုံလိုက်တဲ့အခါကာလမှာဗာရန်တီဒီမှာပစ္စည်းဥစ္စာအများဆုံးပုဂ္ဂိုလ်ဖြစ်တဲ့အတွက်တထေးဘွယ်ကိုပေးလို့တထေးကြီးဖြစ်ပါနော်မှန်ပါဗျာအဲဒီတထေးကြီးဖြစ်ရာကနေပြီးတော့မြတ်စွာဘုရားဘာငါတော်ရင်းနဲ့တကပင့်ပြီးတကလာဆုံးများကျွေးလို့ကုသိုလ်ကောင်းမှုတွေလည်းအမြဲပြုသူတော်ကောင်းတရားတွေလည်းကြားနာပြီးအဲဒီဘဝသုရတဲ့ခါနတ်ပြည်ရောက်အဲနတ်ပြည်မှာလည်းဆက်ဆက်ဖြစ်ပြီးတော့လာလိုက်တာအခု ဘောရမမြတ်စွာဘုရားပွင့်တော်မူတဲ့အခါကာလသာဝတိပြည်မှာအမျိုးသမီးတဦးဝမ်းမှာပြိသေတီလာတယ်တဲ့ဒါကတည်းဟုတ်လားမနေ့ကဒီရောက်လာနော်မှန်ပါဗျာအဲ့ဒီအမျိုးသမီးကလည်းပဲစင်သာရိပုတ္တရာကိုပဲစိကနေတဲ့အမျိုးသမီးတဲ့အဲ့ဒီပြိသေတီလာတဲ့အခါကာလမှာဒီအမျိုးသမီးကဒေါဟလလို့ပါဠိလိုခေါ်တယ်ခြေရင်းဖြစ်တယ်တဲ့

အမြင်မိတဲ့အခါကာလလည်းသနာယပုတ်တရားပင့်ပြီးဒီကလာဆုံးကျွေးလို့အမည်နာမည်လည်းပဲပါဏိတာဆိုတဲ့အမည်လေးပေးထားတယ်တဲ့ဒါတွင်ဟုတ်လားပါဏိတာဆိုတာပညာရှိပါပဲအဲ့ဒီကလေးလေး9နှစ်သားရွယ်ရောက်တယ်ဆိုပါတော့ဟုတ်လား9နှစ်သားရွယ်ရောက်ပြီးတော့လာတဲ့အခါကာလကျတော့ဒီကလေးလေးကလည်းပဲရှေ့ကပါရမီတွေကပါပြီးတော့လာတော့ ဘာနာပါဝင်ပြီးတော့ရှင်ရန်ပြုကျင်တဲ့စိတ်တွေဖြစ်လာတယ်တဲ့တခါတည်းဟုတ်လားမှန်ပါဗျာအဲတချို့ကလေးတွေများအမှန်တက်တွန်းရတယ်မိဘတွေကအခုဗမာပြည်မှာဒုံလဘရဟန်းဘုရားဒုံလဘရှင်ဘုရားဒုံလဘရအောင်ဆိုပြီးတော့စင်သားနေကြည့်ကြမိဘတွေကလည်းသာသနာဒါရသာသနာမူကဖြစ်အောင်ဆိုပြီးတော့ကိုသားလေးတွေကိုမြကြီးလေးတွေဒါလေးတွေကိုသာသနာပေါင်းသွင်းရင်တော့ကျုပ်ကလေးတွေအမှန်ချောရတယ် ယူကလေးတွေချော့လို့မရဘူးတချို့သင်္ကားဘုကာတိကြမှာငိုလို့သင်္ကားမိုးရပဲနေတာရှိသေးဟုတ်လားမှန်ပါဗျာအဲ့ဒီကလေးကတော့သူ့ဟာသူ့ကိုဝှေ့ချင်တာဟုတ်လားမှန်ပါသူ့ဟာသူ့ကိုဝှေ့ချင်တာပါရမီရှိတော့ပါရမီရှိတဲ့ပုဂ္ဂိုလ်မတိုက်တွန်းရဘူးအဲဝှေ့ချင်လာတဲ့ခါကာလကျတော့သူ့အမေပြောတော့မိကလည်းပဲဒီကလေးငငယ်ရွယ်ရွယ်ကတည်းကပြီးပါဆိုတော့သာသမီတည်းချစ်ဆိုကိုတကတွင်ဟုတ်လားမှန်ပါဗျာတကတွင်ရင်တော့သာသမီရှိလားမရှိလားမပြောတော့ဘူးပြီးပါပြီဗျာအဲကြည့်လို့ရှိရင်တကတွင်ရင်တော့ကိုယ်တိုင်ပြီးမှဘုန်းကြီးများသာသမီမရှိလို့သိမ့်မသိဘူး မှန်ပါဗျာတဲချစ်တယ်လို့ပြောတယ်အဲတဲချစ်တယ်ပြောတာဒီသူသားလေးဟာငငယ်ရွယ်ရွယ်တဲ့ငါသားတော့လူရှိတာဘာမှမဆိုငါလိုလိုက်ထားမယ်သူ့ကိုလိုလိုက်မယ်လို့သူကနှလုံးသွင်းထားတယ်တကယ်တော့ညမှန်ပါဗျာအဲ့ဒါသားကောင်းနေရရင်တော့တော်တယ်ဟုတ်လားမှန်ပါဒီလိုဟာလည်းသိနေရမကြဘူးဘုကာလာကျိုသားသမီးတွေအလိုလိုက်လိုလိုက်တော့သားသမီးတွေကခုနကပြောတဲ့အတိုင်းမိဘစကားနားမထောင်ဆရာသမားစကားနားမထောင်အဲလူပဲလူတွေတွေဖြစ်ကုန်တတ်တယ်တကယ်တော့ညဟုတ်လားမှန်ပါ တနေ့ဟိုဆရာတော်ကြီးတစ်ပါးပြောတယ်ဆရာတော်ကြီးတစ်ပါးပြောတယ်အဲဒီဆရာတော်ကြီးကမိသားစုမျိုးကပါပဲချီးကျူးကြလည်းမနာကောင်းပါတယ်အဲခိုးခိုးဝရမယ်ဖြစ်တဲ့ကလေးတွေကမွေးထားသားဖြစ်သမီးဖြစ်နေမွေးထားအဲသူကတော့ငငယ်တည်းကစပြီးတကလားသူကဟိုအเจ้าဆရာကြီးတွေဘာကြီးတွေနဲ့တခါတည်းအထဆရာမကြီးတွေနဲ့တခါတည်းအထရတဲ့ဟိုလူစုလေးတွေဘာလေးတွေရောမွေးထားတာပါအဲဒါတွေအထလိုက်တော့ဒီမှာဆရာမကြီးတွေကောင်းကောင်းမွန်စောင့်ရှောက်ထိသိမ့်ပြီးတကလားလိုက်တာ ဒီကလေးတွေကကြီးပြင်းလာကြီးပြင်းလာတော့ပညာတွေသင်နှစ်တိုင်းနှစ်တိုင်းစာမေးပွဲတွေအောင်အစင်တားနေမြင့်အခုယာရုဌာနတွေအကြီးကြီးတွေဖြစ်နေပြီလို့ဆိုတာပါပဲသူပြောတယ်သူ့စားအဲ့ဒါဘာဖြစ်လို့တော့ဆိုတော့ဟာဒီကလေးတွေကသူ့မှာဘာမှလွဲ့ကြမရှိဘူးတဲ့တချို့ဒီသားသမီးတွေကတည်းကမိဘတွေကအလိုလိုက်ပြီးတော့နေတော့ ငါကြောင်းမသွားခြင်းဘူးခနေနေမကောင်းဘူးဘာညာစသဖြင့်အဲ့ဒီအလိုလိုက်နေတာတဲ့တချို့ကလေးတွေကဒီလိုပြက်ကုန်တာတဲ့ဒီဆရာတော်ကြီးကပြောအင်းသူကဟုတ်လို့ဆရာကြီးတယ်အာကိုဆရာမရှိတော့တခါလဲပညာကြိုးစားပြီးသင်တာဟုတ်တခါဆိုရင်ဟုတ်လားအဲ့ဒါရေးကြည့်ပါတယ်ဒါကြောင့်သာသမီတွေလိုလိုက်တိုင်းလည်းသိကောင်းတာမဟုတ်အခုကတော့ကိုသားကောင်းမှုတော်သေးရဲ့လို့ဆိုတာကောင်းတဲ့အလိုလိုက်ရတာမဟုတ်ဟဲ့အဲ့ဒါဒီမျိုးသမီးကဒီမျိုးသမီးကတည်းက သူသားလေးကိုဘာဖြစ်ဖြစ်ငါအလိုလိုက်မယ်လို့လူလိုရှိတာချင်းအကုန်လုံးတခါလဲလိုက်ရောပြီးတခါလဲခွင့်ပြုမယ်လို့စောစောကလည်းစဉ်းစားထားတယ်တော်ပါရဲ့သားကောင်းသားလိမ္မာလေးသင်္ကန်းဝတ်ရှင်တဲ့စိတ်ပေါက်လို့ပြည့်ပြည့်စိတ်များပေါက်ရင်ခက်မယ်ဟုတ်လားအဲသင်္ကန်းဝတ်ရှင်တဲ့စိတ်ပေါက်တော့အရှင်သာရိပုတ္တရာပင့်ပြီးတော့လျှောက်တယ်တဲ့သူကလေးသင်္ကန်းဝတ်ပေးဖို့အကြောင်းကြောက်တော့သင်္ကန်းဝတ်ပေး ခန္ဓာနာနာပါပဲအကျွေးမွေးတွေသံဃာတွေတကယ်ကျွေးမွေးတွေနဲ့ခန္ဓာနာနာပါပဲဒီမှာသင်္ကန်းဝုတ်ပေးငါဝုတ်ပေးခုနှစ်တိုင်တိုင်လည်းပဲခုနှစ်တိုင်တိုင်လည်းပဲတခါတည်းသံဃာတွေကိုဆွံ့ကျွေးတယ်တဲ့ဆွံ့ကျွေးတော့ဘာတွေနဲ့ကျွေးတယ်လဲဆိုတော့မဟာရုပ်ဖြစ်စဉ်ခါကာလတုန်းကမနေ့ကပြောခဲ့တယ်ငကျင်းနေနော်မှန်ပါဗျာအဲငကျင်းသားတွေနဲ့ဟိုသံဃာကြီးကနေပြီးတော့ထူလိုက်လို့သူ့မှာကံကောင်းလို့ပုံတော်လို့ကြလာတာပါပဲအဲဒီငကျင်းသားတွေနဲ့သူကဆွံ့လူကူတာပါ သွန်းလို့ဘူးတော့တခါလေအဲ့ဒီခါကာလကြတော့လေသူကုသိုလ်ပြုတိုင်းပြုတိုင်းငကျင်းတွေကအလွယ်တကူရနေတာကိုတခါတွင်ရဟုတ်လားမှန်ပါပါအဲငကျင်းသားတွေနဲ့သံဃာတော်တွေဆွံ့ကျွေးလို့ခொနည်းအတိတွေဆွံ့ကျွေးပြီးတော့မိဘတွေပြန်မိဘတွေပြန်တော့နောက်ကျကြတော့ဆုံးမသွားရမှာကိုအဲစင်္သာရိပုတ္တရာကဒီကိုရင်လေးခုနှစ်နှစ်သားလေးနော်သိမကြည့်သေးဘူးငငယ်လေးခုခုနှစ်နှစ်သားဆိုငယ်လေးတွေပဲဟိုတုန်းကလည်းငငယ်နေမှာပဲဟုတ်လားခုနှစ်နှစ်ဆိုခုနှစ်နှစ်နေမှာပဲတခါတွင်ရဟင်မှန်ပါပါအဲ့တော့ဒီကလေးလေးဟာတကယ်လည်း ဆုံးမသွားတာကိုဆုံးမသွားဒီနာရီပုတ်တရားကရှိကကလေးလေးကအဲကိုရင်လေးကနောက်ကပေါ့လိုက်လာတယ်လိုက်လာတော့ကိုရင်လေးကလမ်းကြတော့ရေမြောင်းတွေတွေ့တယ်တကယ်ဆိုရင်မှန်ပါဗျာအခုအဲလဲတွေပါလေဆိုတာဟိုရေရှားတဲ့အရာဒီမှာမြောင်းတွေပါတယ်သွင်းရတယ် သူဒီဗမာပြည်အောက်ပိုင်းမှာတော့ဒီလိုမြောင်းနေတယ်မသွင်းရပါဘူးမိုးရွာတဲ့ကသူဟာသူရေဒီကရနေသိလွယ်နေတာဒီမှာလူတွေကဟင်မှန်ပါဗျာဘုန်းကြီးတို့အထက်ပိုင်းမှာရေဒီမြောင်းနေတဲ့ယူရတဲ့ခဲခဲခဲလောက်ရတာဟုတ်လားမှန်ပါမလွယ်ဘူးမလွယ်ဘူးအဲဒီလိုလောက်ရတာဒီကလူတွေမှာတည်းသူဟာသူအချိန်ကြလို့ရှိရင်မိုးကရွာထွန်းတိုက်ပြီးတာပဲသူကဘာမလုပ်ရဘူးသိသိပြီးတော့လွယ်တာဟိုရေကြားတဲ့ရတီကမြောင်းနေလို့ရတယ်အဲဒီမြောင်းနေတဲ့ရေရေသွေးသားတွေသူကမြင်တော့ဒီကိုရင်လေးကမေးရဲ့ စင်္သာရိပုတ္တရာကဥပိ္ပဇေဆရာကြီးရဲ့ရှိရကျွတ်သူကနောက်ကလိုက်လာအရှင်ဘုရားဒီဟာတွေကဘာတွေလဲဒါကြီးမြောင်းကိုရင်လေးကဒါကြီးမြောင်းဒီတွေကဘာလို့သာတော့ဗျာဟာဒီတွေကဟိုမှာဒီအဲဝေးရရကနေပြီးရေရေရှိတဲ့ရကနေပြီးတကလားရေတွေဒီလိုယူလာတာဒီလေကွင်းတွေဘာတွေကိုရေသွင်းရတယ်ကိုရင်လေးကရေသွင်းပြီးတော့မှအဲ့ဒီရေရေရှိတဲ့လဲမှာလဲထွန်းစိုက်ပြူဒီလိုလုပ်ရတာနှုတ်နေပါအောင်ဗျာဒီကြီးတွေက တို့ကအရှင်နေလားဗျာဆိုဟာပဲအရှင်ဟုတ်မလဲဗျာရေစာမြင့်ရကနေပြီးနေရသိတယ်လူမြောင်းလေးနဲ့လှုပ်ပြီးတော့သွဲလာတော့ကိုဟိုမှာနေရလဲလဲဝင်တယ်ကိုရင်လေးရပြောတော့အဲကိုရင်လေးကစဉ်းစားတယ်သူကနော်ရေတွေလည်းအသက်မရှိပဲနဲ့လေကိုလိုရာဆွဲလို့ရတာပဲသူကစဉ်းစားတယ်တကယ်ဆွင်ရဟုတ်လားမှန်ပါဗျာအာဝေါ်ကြတော့သိကောင်းတယ်ဟုတ်လားမှန်ပါ အခုကာလ9နှစ်ပဲပြောနေတယ်15နှစ်လည်းမစဉ်းစားဘူးကဆိုရင်ဟုတ်လားစဉ်းစားပါဘူးအောင်ပဲအသက်20တောင်မစဉ်းစားတယ်ပုံရှိတယ်ဟုတ်လားမစဉ်းစားဘူးအခုဒီကိုရင်လေးကတကယ်ပါမီရှိလို့ဗောပါရမီကျင့်ဆိုတာတည်းသူ့ကိုဝသိန်းလိုပဲငငယ်တည်းကသုံးရချွန်းလာတယ်လို့ပဲသူ့ဟာသူတခါတည်းနှိုးစော်လာတာဟုတ်လားအဲ့တော့ဒီဟာတက်မရှိပဲနဲ့တော့တဲ့တက်မရှိပဲနဲ့လူတွေဆွဲရဆောင်ရရတယ်တဲ့ရတော့တို့စိတ်ကလေးတွေဟာလည်းပဲပူသွားကြည့်တော့သွားနေတယ် တဲ့သူတရားလည်းအာထုံနေတဲ့လက္ခဏာရှိပါတယ်ဟုတ်လားသို့သောစာတဲ့တော့ဘယ်လိုတရားအာထုံနေသလဲဒီလိုတော့ထူးပြမထားပါဘူးသင်္ဃဝဇင်ခါကာလတုန်းကတသတသပစ္စကကမထာပေးပြီးဟုတ်တယ်လို့ဒါလေးတော့ပါတယ်တသပစ္စကကမထာတသအရေးကွန်လျင်ပစ္စက၅ခုမြောက်ရှိတဲ့ကမထာကေတာလောမနခာဒန္တာတသောကိုတကတယ်ဟုတ်လား အဲ32ခုထပ်တာထဲမှာသပင်၊မွေးညင်း၊ခြေသက်လက်သက်၊သွားအရေးဒီ၅ခုပါပဲကလေးတွေတငါ့ဖို့ပေးတဲ့ခါကာလကြာဆရာဥပဒေတွေကသာအသင်ပေးရတယ်။ကောင်းရိတ်ခါကြီးပေါ့။အာယုံပြုသပင်ဆိုတာဟာသဘောတရားပဲ။ကိုယ်ရဲ့အစိတ်ပိုင်းပဲပုဂ္ဂိုလ်သတ္တဝါမဟုတ်ဘူး။ရုပ်တရားပဲမမြဲတဲ့တရားပဲ။ ဒါလေးတွေကနားလည်လောက်အောင်ပေါ့လေပြောပြီးတော့အဲ့ဒါနှလုံးသွင်းရမယ်မွေးညင်းတွေကိုပေါက်ရောက်နေတဲ့မွေးညင်းတွေထို့တူပဲခြေသေးလည်းပဲခြေသေးတွေလည်းပဲတွေခြေပြလည်းပြန်မှရှိတယ်ဒါဟာပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးယုတ်တရားပဲမမြဲတဲ့တရားပဲอืมသွားတွေအဲပဇာတဲကရှိတယ်အဲ့ဒီသွားတွေလည်းပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးယုတ်တရားပဲမမြဲတဲ့တရားတွေပဲ အရေကွန်ကြီးဒီကိုယ်လုံးမှာရှိတဲ့အရေကွန်တွေအသားတွေကနေဒီဘက်ကနေပြီးတော့တခါတည်းကပ်ပြီးတော့နေတဲ့အရေလေးအဲဒီရေကွန်လည်းပဲပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးရုပ်တရားပဲမြဲတဲ့တရားပဲအဲ့ဒါလေးတွေဆင်ញရမယ်လို့ကလေးသူငယ်ကလေးတွေသံဃာဥက္ကာသများများလည်းပဲနှလုံးမသွင်းနိုင်လို့သတ္တစ္စကမ္မထာဒီကမ္မထာပြေးပြီးတော့ခေါင်းရည်ရတာကိုခေါင်းရည်တော့တချို့တချို့ ပါရမီထူးတဲ့ပုဂ္ဂိုလ်တွေကခေါင်းရည်နေရင်သပင်လေးကြသွားတာမြင်တာနဲ့အဲဒီကနေပြီးတော့အာယုန်နမိတ်ရပြီးတော့ရဟနာဖြစ်တယ်တကယ်ဆိုရင်ဟုတ်လားအဲဒီလိုရဟနာဖြစ်တာတွေအများကြီးရှိပါတယ်ခုနှစ်နှစ်သားတွေရဟနာဖြစ်တာအများကြီးရှိတယ်အဲဒီဒီပါဏိတာဆိုတဲ့မဟာဒုက္ခဖြစ်လာတဲ့ပါဏိတာဆိုတဲ့ကိုရင်ကတော့ဒါနဲ့တော့ရဟနာမဖြစ်ပါဘူးသူခင်ဗျာဟုတ်လားမဖြစ်ဘူးမဖြစ်သေးဘူးသလောက်နဲ့တော့သူကအဲအဲဒီတုန်းကသတိတရာကမ္မနာနှလုံးသွင်းမှုတယ်ဆိုတော့နောက်လည်းပဲရှင်သာရိပုတ္တရာရဲ့တတိဆိုတော့သူကမ္မထာနေပေးထားမှာပေါ့ဟုတ်လား အရှင်သာရိပုတ္တရာကပြောတယ်ဘုန်းကြီးများကြီးရောက်လာရင်ကိုကိုရင်ဝလေးတွေသင်္ကားဖို့တရားထုတ်ရတယ်ဟုတ်လားတခါထွင်းရင်တခါတော့လာခဲ့ပါအောင်ဘုန်းကြီးကြီးဟုတ်လားမှန်ပါဗျာဟောတခါတော့လာခဲ့အောင်အထုအထုအောင်မှသူစားတခါထွင်းရင်ကအထုပြီးသားလားမသိဘူးသားလေဘုန်းကြီးကလည်းလူတွေဖမ်းမိတာမဟုတ်ဘူးဟဲ့ဘုန်းကြီးကရောက်ဘူးဗလားရောက်ဘူးသေးပါဘူးဗျာဟာမရောက်ဘူးသေးဘူးမရောက်ဘူးသေးရင်တော့တော်ပဲရောက်ဘူးပြီးသားပုဂ္ဂိုလ်များခေါ်ရဖြစ်နေလို့ရှင်မှားနေလို့လို့မေးကြရသေးတာတခါတည်းဘုန်းကြီးကသိတာမဟုတ်ဘူး တရားတကာလုပ်တဲ့ပုဂ္ဂိုလ်တရားအားမထုတ်ဘူးသေးတဲ့အနေနဲ့ဘုန်းကြီးကဟောနေဟိုကတရားထုတ်ပြီးသားယောဂီကဖြစ်နေတော့ကြတော့အဲဒီလိုများဖြစ်နေမလို့ဘုန်းကြီးကမေးကြည့်တယ်ဟုတ်လားအဲမြောက်ဘူးသေးရင်တော့တော်ပါပဲအဲဘုမာလာသင်္ဃာဟုတ်လို့ရှိရင်ဘုန်းကြီးကတောင်မှကမ္မထပေးရတယ်အလကားနေလို့မဖြစ်ဘူးသူတတ်နိုင်သလောက်ပေါ်လေးသူသူပါရမီအားလျော်စွာသူမတတ်နိုင်လည်းပဲဒါကတော့ဘုန်းကြီးကအတင်းကြတော့သိတော့မခိုင်းပါဘူးတုံတောင်းနဲ့တိုက်တွန်းပါတယ်အေးသူတတ်နိုင်သလောက်အားထုတ်ဖို့ရတယ် မှာခိုင်းရအားလည်းထုတ်ကြပါလေကလေးတွေပါသင်္ကန်းဝလာတချို့ကလေးတွေငငယ်လေးတွေလည်းအထုတ်တတ်တယ်တော်ပါတယ်ဟိုမှာဟွန်းအဲ့ဒါမြတ်စွာဘုရားလက်တဲ့တော့ခါကာလတော့ပါမီရှင်တွေကိုတကထွင်ရဟုတ်လားကိုယ်တော်ကတကယ်တည်းမှာဘုရုံကခေတုံကတကထွင်ရင်တော့ဘုန်းကြီးတို့မမိလိုက်တာသိနာတယ်ဟုတ်လားမှန်ပါဗျာအခုတကဓမ္မတွေမမိလိုက်တာသိနာတယ်အဲဒီတုန်းကခေတုံကဟုတ်လားဒီလူတွေပို့လိုက်ရလို့ရှိရင်လေဘယ်တော့သဒ္ဓတရားတွေနဲ့တရားတွေကျင့်ကြအထုတ်ကြလိုက်မယ် မမတာကိုအားထုတ်ကြမှာမနာဝန်သားပြကောင်းမှာဘုရားသိနောက်ကြတော့ဘယ်လောက်နောက်ကြသွားတော့ဆိုတော့အနှစ်ပေါင်း2500ကျော်တော့နောက်ကြသွားနော်ဟုတ်လားဘုရုံးကဘယ်နဲ့သွားနေမှာမေးပြီးလူတွေဟင်ဘုရားပွင့်နေပြီဘုရောလောကေသမုပ္ပန္နာဟိတယသဗ္ဗပါဏိနာလောကေလောက၌ဘုဒ္ဓသစ္စာလေးပါးတရားသိမြင်ပြရှင်သည်

စဉ်းစားမိသတိရတယ်ဟိုအင်ဒိုနီးရှားဆိုတာကတော့သူကဘုရားဘာသာကပြောလို့အောင်မရှိပါဘူးတခါထင်ရဟုတ်လားမှန်ပါဗျာဒါအဲ့ဒီတော့မရှိတော့ဒီလူတွေဘုန်းကြီးရိုးရွားတွေသွားတာလာတာတွေမြင်ရတော့ဩဘုရောလောကေသမုပ္ပါဒဟိတာသဗ္ဗပါဏိနာလောကမှာမြတ်စွာဘုရားဟာအလုံးစုံသတ္တဝါတွေအတွက်ပွင့်တော်မူတယ်လို့ဆိုတယ်နှုတ်ဒီရိုးရွားလူတွေကတော့ဘုရားမှန်းလည်းဘာမှလည်းမသိပါပဲလား နှစ်ပေါင်းနဲ့2500ကြာပြီးပွင့်လာတာသူတို့အခုတည်းဒီလည်းဖျားပွင့်မှလည်းမသိဘူးတို့ကြတာပါပဲလို့ခွန်ကြီးစဉ်းစားကြည့်ဟုတ်လားသေသနာကြကောင်းတယ်တကထွင်ရဟုတ်လားဘုန်းကြီးများတကထွင်ရင်တို့လည်းပဲဟိုတုန်းကသနာကြပဲလို့ပုဂ္ဂိုလ်များဖြစ်လာမှမသိဘူးဟုတ်လားအခုဒီဘဝတော့ဖြစ်ရင်ဘုန်းကြီးကသိနေနော်တကထွင်ရင်လည်းသိနေခုပြိဿတွေလည်းသိနေဟုတ်လားကိုရတဲ့ဘဝလေးမဆုံးကျုံအောင်လို့အာမထုတ်တယ်မူလားတကထွင်ရအေးအာထုတ်ပြသိကောင်းတယ် ဒါကြောင့်ဘုန်းကြီးများလည်းတတ်နိုင်ကြဘူးအားပေးရတယ်တိုက်တွန်းရတယ်ဆောင်ရွက်ရဟုတ်လားအဲ့တော့အဲ့ဒီကိုရင်လေးကသူကဗာရမီရှင်လေးဆိုတော့ကိုသူကစဉ်းစားတယ်စဉ်းစားတယ်အဲစဉ်းစားဒီဘုရားကသုံးသင်းဆုံးမထားလို့လို့ယူရမှာပေါ့ဟုတ်လားဒါရင်ဓာတ်ရိုက်မဆိုရင်မယ်လို့အကြောင်းဆိုတာအဲအကြောင်းရှိရင်အကျိုးရှိရတယ်တကယ်ဆိုရင်ဟုတ်လား အကျိုးရှိရင်လည်းအကြောင်းရှိရတယ်ဥပမာအားဖြင့်ဒီညင်များလေအောက်ပိုင်းနေရာရမှာရေတွေညာနာကြီးလာပြီဆိုလို့ရှိရင်အထက်ပိုင်းမှာမိုးတွေရွာတယ်ဆိုတာမသိနိုင်ဘူးလားတကားသိနိုင်ပါဘူးအဲအောက်အကြီးမှာအနေရမှာရေတွေကြီးပြီရေတွေချောင်းတွေကရေတွေတက်တက်တလောဆင်းလာပြီဆိုရင်တောင်ပေါ်မြင့်ရရတဲ့တော့မိုးတွေရွာပြီဆိုတာ မဆုံးပြနိုင်ဘူးလားမှားအောင်မလားတခါတည်းမမှားဘူးဟုတ်လားအေးဘာဖြစ်လို့တော့အကျိုးမြင်တော့အကြောင်းပြရတာမဟုတ်လားအဲ့ဒါလိုပဲဒီပါဠိတကိုရင်လေးဟာ9နှစ်သားလေးသင်္ကန်းဟုတ်ပြီးသားလဲ9ရက်ပဲရှိသေးမကြသေးဘူးနော်မှန်ပါအခုစင်သာရိပုတ္တရာနောက်ကနေပြီးဆုံးမကြွလာတာလေစင်သာရိပုတ္တရာကိုတော်များကြီးကရှိရမှာမမကြွလို့နောက်က9နှစ်သားကိုရင်လေးကနောက်ကလိုက်လို့ သာရိပုတ္တရာကိုတော်များကြီးကတကယ်သင်္ကာသတ်ပဲသွားယုံလို့ကြီးညိုစရာပေါ့နော်အခုတရားဓမ္မတွေမြင်ရသိကြီးညိုမှာပေါ့နောက်ကကိုရင်လေးကလည်းရှင်သာရိပုတ္တရာတတိလေးဆိုတော့ကြီးညိုစရာလေးပေါ့တရားထင်ရဟုတ်လားအဲ့ဒါလေးလိုက်ပြီးတော့လာလာရင်လည်းခုနကပြောတဲ့ရေရေမြောင်းနေတဲ့ရေယူပုံလေးမြင်ရတာသူကစိတ်ကူးပေါက်လာတယ်တဲ့ဩရေဟာအသက်မရှိဘူး မသိတာဘူးဒါပဲမဲ့လို့လူတွေကအလိုရှိရာကိုဆွဲဆောင်လို့ရတယ်ဒီတော့နော်တို့စိတ်ကလေးတွေကိုပြည့်စီပြတောင်ရင်ကြောက်ပြည့်တွေပြင်းနေတာရှိတယ်ဒီစိတ်ကလေးတွေလည်းပဲတကယ်ဖမ်းလိုက်လို့ရှိရင်မိရမှာပါပဲသုံးမရင်ရရမှာပါပဲလို့သူစိတ်ကူးဖြစ်လာတယ်တကယ်ထွင်းရင်မှန်ပါဗျာမကောင်းဘူးလားကောင်းပါတယ်ဗျာအဲတကယ်ထွင်းဒါတရားအထုတ်ဘူးမှလည်းသိတယ်ဟုတ်လားတရားအားမထုတ်ဘူးရင်မသိဘူးတကယ်ထွင်းရင်ဟုတ်လားသိပါဘူး တရားအားမတော်ဘူးလို့ရှိရင်စိတ်ကိုယ်စိတ်ဟာကောင်းတယ်လို့ထင်နေတယ်တချို့ဒကမာကြီးတွေလေဒကမာကြီးတွေသူကငငယ်ကတည်းကလည်းပဲသူတို့ကမိဘတွေဆရာသမားတွေအဆုံးအမတွေနဲ့ဘုရားနဲ့တရားနဲ့နေလာတာပါပဲအလူဒါနတွေလူတန်းလို့ကုသိုလ်ကောင်းမှုတွေပြုလို့ဒီလိုနေလာနေတဲ့နေတဲ့ဘုရားရှိခိုးလို့အဲစီမီပန်းသားတွေပူဇော်လို့အဲဥပုသရင်သီလာဆောက်တည်လို့ဒီလိုနေလာတော့သူတို့စိတ်တွေကသိကောင်းတယ်လို့ထင်နေတယ်တခါတည်းမှန်ပါဗျာသူစိတ်တွေကတော့ဘာမှမရှိဘူး ပြစ်မရှိဘူးလို့သိပြီးအမှန်ကောင်းနေတယ်တရားထုတ်ဖို့တော့မလိုပါဘူးဆိုပြီးတော့ဒီလိုအောင်းမင်းတချို့ဆရာတော်တွေကလည်းအဲ့ဒီလိုတကောင်ကြီးအားပေးတာမလိုပါဘူးတကူတကောင်ပြည့်စုံလို့ရှိရင်တော်ပါပြီတရားထုတ်မလိုပါဘူးဆိုပြီးအားပေးလိုက်တယ်တကားဆိုရင်ဟုတ်လားအဲအဲ့ဒီကနေတချို့တကောင်ကြီးတွေကကမ္ဘာကြောင်းလာတရားထုတ်ပါရောတကားဆိုရင်ဟုတ်လားတရားထုတ်တဲ့ခါကာလကျတော့အဲ့ဒီတချို့တကောင်ကြီးတွေပြောတယ်တတိတော်ဗျာတဲ့အခုကျောင်းရုံလာမှာစိတ်တွေဘယ်နဲ့ဖြစ်နေမှမသိဘူး အိမ်လုံးကတော့တတိတော်စိတ်တွေအကောင်းပြတယ်ကောင်းနေတာတဲ့သူကဘုရားရောပါဗျာစိတ်တွေကဖမ်းလို့မရဟိုပြေးဒီပြေးတဲ့ဒုက္ခတွေရောက်လို့ပြက်နေတာတဲ့သူပြောတယ်ပြီးတော့ဘုန်းကြီးကပြောရတယ်ဒကမာကြီးဒီအောင်ကိုဒကမာကြီးအိမ်လုံးကဒီလိုတရားများနှလုံးသွင်းသလားမသွင်းဘူးဗျာတဲ့မသွင်းရင်ဒကမာကြီးစိတ်တွေဘယ်သွားဘယ်သွားတာသိပါမလားအဲ့ဒါမသိလို့ဒကမာကြီးကအိမ်လုံးက ဘဂဝါကြီးစိတ်တွေသွားကြင်အောင်သွားတာဘယ်သိမှမသိပဲတဲ့အခုတရားထုတ်တော့စိတ်တွေပြီးလာတာဖုဒ္ဒနဲ့လို့ပြောရတယ်ဘုရားဆင်းရဲမှန်ပါဗျာသူကစိတ်တွေဖုဒ္ဒစိတ်တွေပြီးတာဖုဒ္ဒလားတကဆင်းရဲဟုတ်လားဒီကိုယ်ရင်လေးကသူစိတ်တွေသွားတာပြီးတယ်သူတရားထုတ်လို့ဗောဟုတ်လားတရားထုတ်လို့တို့စိတ်တွေကလည်းဟိုသွားပြီးသွားတယ်သွားနေတယ်အဲ့ဒီစိတ်ကလေးဟာရေတောင်မှအသက်မရှိပဲနဲ့ဆွဲငင်လို့ရသေးတာပဲဒီစိတ်ကလေးလည်းသုံးပါရင်ရရမှာပေါ့ဒီလိုစိတ်ကူးတွေဖြစ်လာဟုတ်လား

ညားလို့တော့ဝါကိုတခါလဲဝါကိုတခါလဲစိတ်ပြီးတော့ချော့အောင်လုပ်လုပ်ပြီးတော့တခါလဲဖြောင်းအောင်လုပ်ရတယ်ကိုညားဆိုတာကောက်ကောက်ကြီးစုတော့မသွားဘူးကတည်းကဟုတ်လားဖြောင်းအောင်လုပ်လို့ကဖြောင်းအောင်လုပ်တော့မီးလေးနဲ့กินရမီးလေးနဲ့နှွေးပြီးဒီကလာတခါလဲဖြောင်းအောင်လုပ်ရကျောင်းလုံးနေတာသူကမြင်တယ်မျက်စိလေးတစ်ဖက်ကပိတ်ပြီးတော့မျက်စိလေးတစ်ဖက်နဲ့တခါချိန်ပြီးတော့တခါကျောင်းလုံးလာမြင်တော့ရှင်ဗျာ ဒီဟာကဘာလို့သာတော့မလဲဟာဒါကမြားခေါ်တယ်ကိုရင်လေးကဒီဥစ္စာမြားဒီမြားဖြောင်းတာတဲ့ဒီဥစ္စာမီးနဲ့กินပြီးတော့သူဖြောင်းတယ်ဖြောင်းအောင်လို့ဘုရုံးကနော်စိတ္တယုပုရကြီးလာတော့မြားလုံးတယ်လူတွေလုံနေတာပဲသူသာဟမ်ဘုရုံးကလည်းသိမကြကြဘူးသူသာသူကလာတောင်းမှဘုန်းကြီးလာတယ်ဆိုလို့ရှိရင်ဒီလိုဟာတွေမတော်တာတွေပြန်မလုပ်ကြဘူးတခါတည်းကဘုရုံးကစိတ္တယုပုရရှိတယ် ညနာရိုးရာရှိတဲ့ဒီညာသမားကသူကလုံနေတာဆိုတော့သူခင်ဗျာစီးပွားရေးနဲ့တူပါရဲ့မတွဲတာလည်းလုပ်ရတယ်နဲ့တူပါရဲ့သူကအဲဒါရှင်ဗျာတဲ့ဒီညာကဘောတဲ့သူအသက်ရှိသလားဗျာဟာကိုရင်းနေပဲအသက်ရှိနေမှာတော့ဝါလို့ထားတာဒါအသက်မရှိဘူးဒီဥစ္စာနို့ဗျာအသက်မရှိရင်ဗျာလူကလုံလို့ရတယ်နော်ဖြောင်းလို့ရတယ်သူကကောက်နေတာလေဖြောင်းလို့ရရတယ်ကိုရင်းကဒီလိုလုပ်ရတာပဲဒီလိုက်ဖို့တည်းသူစိတ်ကူးတယ် ဩအသက်မရှိတဲ့မြားလည်းပဲဖြောင်းလို့ရတာပဲတို့စိတ်တွေဟာတဲ့ကောက်ကျင့်နေတာတဲ့ကောက်ကျင့်ဒါတွေဟာလည်းပဲဖြောင်းရင်ရမှာပါပဲလို့သူစိတ်ကူးကြည့်တယ်တခါထင်ဟုတ်လားကောင်းမလားကောင်းပါပြီဒီလိုသိကူးမျိုးပေါ်ခဲ့တယ်ဟုတ်လားပေါ်ခဲ့တယ်တချို့ကကြားတော့ကြားအောင်မဟုတ်ဘူးဟုတ်လားမှန်ပါဗျာဟုတ်မယ်သူကမနာကောင်းတဲ့သိကူးတွေ နောက်တစ်ခါရှေ့ဆက်ပြီးတော့သွားပြန်တော့သူဘာတွေ့ကြမလဲဆိုတော့လက်သမားတွေပေါ့လေသပွဲတို့ကလထိုင်းတို့လုံနေတဲ့လက်သမားပိသုကဒီလိုလဲခေါ်ကြလက်သမားပဲခေါ်ရမှာပါပဲပိသုကကတော့သောက်ဦးကြီးတွေလို့သက်ခံပိသုကလို့ခေါ်တယ်အဲလက်သမားတွေတွေ့လက်သမားတွေကလည်းပဲသစ်သားတွေဒီခါလဲခွဲစိတ်အဲကောက်တာနဲ့ဥစ္စာကောက်အောင်လုပ်ချောင်းတာနဲ့ဥစ္စာဖြောင်းအောင်လုပ် ကောက်အောင်လို့တခါတည်းပြီးတာနာလှီးပေါ်လေကလထိုင်တို့ပါလေချောက်တွေပါလေကောက်အောင်လုပ်ပြီးတခါလားဒိုင်လေးပါလေဖြစ်အောင်လို့လှီးရတာကိုတခါတည်းဟုတ်လားမှန်ပါဗျာအဲတချို့ဟာကြတော့လေကောက်နေတာကြချောင်းသွားအောင်လို့တခါတည်းလှီးပြီးတော့ချရတယ်အဲဒီလိုလုပ်နေတာတွေမြင်တော့ကိုရင်လေးကရှင်သာရိပုတ္တရာကိုမေးရတယ်ရှင်ပြားတဲ့ဒါဘာဥစ္စာတုံးလဲဟာဒါကဒီကလက်သမားတွေပဲတဲ့သူတို့အကောက်လိုချင်ကောက်အောင်လို့သူတို့ပြုပြင်နေတယ်ဖြောင်းလိုချင်ဖြောင်းအောင်လို့သူတို့ပြုပြင်နေတာပဲတဲ့ဒီသားတွေကိုပြောအောင်ပြရတယ်ဒီသားတွေကတော့အသက်ရှိပါမလား ကိုယ့်ရဲ့နေဒီအဘယ်အသက်ကြီးနေမှာတော့သေတာအသက်မရှိဘူးဒါပေမဲ့လို့သေသမားတွေကလွှမ်းနေဆောင်းတဲ့သူကရိယာတွေနဲ့သူပြုလိုက်တော့အကောက်လိုခြင်းအကောက်ရတယ်ကိုရင်အဖြောင်းလိုခြင်းလည်းဖြောင်းရတယ်ဒီလိုက်ဘုရားကလည်းဟောရတာဒီတော့သူသိကူးရတယ်ဩသေသားတွေအသက်မရှိပဲနဲ့လည်းပဲကောက်နေတာတွေဖြောင်းအောင်လုပ်လို့လည်းရတယ် ရှောင်းနေတာတွေလည်းကောင်းအောင်လို့ရပြုပြင်ရလို့ရကိုလိုရှိတဲ့တဲ့လို့လို့ရတို့စိတ်ကလေးနော်တဲ့အသက်ရှင်နေတဲ့ပုဂ္ဂိုလ်ပဲဒါလေးနဲ့ပြုပြင်လို့ရှိရင်ဖြောင်းသွားမှာပါပဲဖြောင်းရမှာပါပဲသူစိတ်ကူးတဲ့ဘုရားတင်ရဟုတ်လားဟုတ်ပါဗျာအဲဒီတော့ဒါဖြင့်တဲ့ဆုံးခံသွားလို့လည်းမနေရမကြပါဘူးတဲ့ကနေ့ဆုံးမစားခြင်းနေပါစီတော့ငါစိတ်ကလေးကိုကနေ့ဖြောင်းလုံးမပဲလေကိုရင်းကစိတ်ကူးနော်မှန်ပါတကယ်ကြီးကျယ်တဲ့စိတ်ကူးပဲနော်မှန် ဟုတ်လားအသက်ကြီးကျယ်တဲ့စိတ်ကူကိုရင်လေးကငငယ်လေးစိတ်ကူကကြီးတော့အကြီးနေอืมပါရမီကျယ်ဆိုတော့စိတ်ကူတာပဲဟုတ်လားအဲ့တော့အရှင်သာရိပုတ္တရာဒီလူခွဲပါသွားတယ်တတိတော်တော်ရှင်ဖျားတဲ့ဒီနေ့ဆုံးမမလိုက်တော့ပါဘူးတဲ့တတိတော်စိတ်ကလေးဖြောင်းလို့တတိတော်လုံးမယ်တဲ့ကြောင်းပြန်ပြီးတော့ဟုတ်လားကိုရင်လေးရတယ်ရှင်သာရိပုတ္တရာကသူတရားတော်မခဲရဘူးသူ့ဟာသူတခါတည်းပြန်တော့မလို့အေးဒါပြန်ကောင်းပြီဆိုပြီးတော့ လာယုတ်တရားပြန်ပြီးတော့လုပ်လိုက်ပြန်လုပ်လိုက်တဲ့အခါကာလမှာကိုရင်လေးပြင်မဲ့နေနေရရင်နေရာမကြဘူးဆိုပြီးတော့အခန်းကလည်းဟိုတုန်းကလည်းပဲပေါ်လေးပါခရရတဲ့တကထွင်းရဟုတ်လားမှန်ပါဗျာဘန်ကောက်ကလေးနဲ့ပေါ်လေးပိတ်ရဘန်ကောက်လို့ခေါ်တယ်ဟိုတုန်းကတော့အဲဘန်ကောက်နဲ့ပိတ်ထားအဲဒီဘန်ကောက်ကလေးပါပေးလိုက်ကိုရင်ကဲယူသွားဟောယူဘန်ကောက်တော်လေးယူသွားငါနေတဲ့အခန်းဖွင့်ပြီးတော့အခန်းထဲဝင်နေနော်ခန်းထဲကဲတရားလေးပါလေးအထုတ်ပြီးတော့နေပြီးတော့อืมဆိုပြီးတော့ စင်္သာရိပုတ္တရာသူတစ်ပါးတဲ့ကျွတ်အဲကျွတ်ကညီကိုရင်လေးကမှားလိုက်သေးတယ်ဟုတ်လားအရှင်ဘုရားတတိတော်အတွက်များဆုံးယူလာလို့ရှိရင်ငကျင်းသားလေးတော့ပါပါစီဘုရားလို့မှားလိုက်သေးတယ်ဟုတ်လားဆိုတော့စင်္သာရိပုတ္တရာကပြောတယ်ဟာကိုရင်လေးတို့ယဟန်ဆိုတာဟာတရားဓမ္မတွေတူတာစားတာဘယ်ငကျင်းသားတွေပါလေဘယ်ရမလဲရတာစားရမှာရတာယူလာမှာလို့လို့ပြောတော့ ရှင်ဘုရားလို့ရှင်ဘုရားဘုက္ကနဲ့မရရင်လည်းပဲတတိတော်ဘုက္ကနဲ့ရပါလိမ့်မယ်ဘုရားလို့ကြောက်လိုက်ပြီလေကိုရင်လေးကတော်တော်လူပါဝတဲ့ကိုရင်မဲ့လို့ဆိုကြမကောင်းဘူးလားဟင်အေးပါရမီရှင်တကဆိုင်ရဟုတ်လားပါရမီရှင်ဆိုတော့ तू အလိုရှိတဲ့ရှင်းက तू ကကာသဝမြတ်စွာဘုရားမှာအထူးတလေတကယ်တည်းမနေ့ကပြောတယ်မဟာတော့လေပိဿံတတရားမှမရှိဘဲနဲ့ဆွံ့ကျွေးဖို့ကကြံတာတကယ်ဆုံးတာမှန်ပါဗျာအင်းအမှန်တရားစေရနာနဲ့လှုပ်လာတာ အဲ့ဒီစေတနာနဲ့တငကျင်းသားတွေလှူလာတော့ဒီဟာကုသကောင်းမှုတွေကသူ့မှာမွေတွေကစပြီးတော့ဒီကကျင်းသားတွေသူကစမ်းနေကြဖြစ်နေတော့ဒါသူလွယ်လွယ်ကူကူရနေတော့နောက်လည်းလွယ်လွယ်ကူရမှာပဲဆိုသူသိတဲ့ယုံကြည်နေတဲ့တကတင်ဟုတ်လားဒါကြောင့်မို့သူကပြောတာပြောတဲ့တည်းလည်းရတယ်ရပါတယ်အဲ့ဒါနဲ့စပြီးဘုန်းကြီးကပြောအောင်မယ်ဘုန်းကြီးတို့မော်လမြိုင်မှာရင်ကဟိုဘုန်းကြီးတွေပါရှိတယ်ဘုန်းကြီးတွေကလည်းအဲ့ဒီဘုန်းကြီးတွေကအခုတော့မရှိကြပါဘူးပြန်တော့မူသွားကြပါပြီ ဆရာတော်ကြီးလည်းကြီးပါကျန်တော်မူသွားပါအဲ့ဒီဆရာတော်ကသူကလည်းပဲဘာစိတ်ကူးရလို့လည်းမသိဘူးသူကကြက်သားမပါရင်ဆုံးမစားဘူးလေဒီကိုတော်ကလေဟုတ်လားမှန်ပါအောင်မွေသူတကဓမ္မတွေကနေတဲ့နေတဲ့နေတဲ့ကြက်သားတဲ့တခါတည်းဆက်ရကရတယ်ခီးသွားတဲ့ခါကာလတွေလမ်းလိုပါလေကြက်သားမပါလို့ချင်းတခါတခါဆုံးတနာများမစားဘဲနေတာဒီနေ့မစားကြက်သားမပါရင်မစားဘူးသူဝုံများဘာလို့လုပ်တာလဲမသိဘူး သူကဒီပါဠိတသာမတေကိုဝတ္ထုကိုကြည့်ပြီးတော့သူကအားကြဝင်ရတယ်တကတွင်းရတယ်ဟုတ်ပါဘူးသူကပါဠိတသာမတေကသူဘုံသုကနဲ့ဖြစ်တာသူတခါတခါသုံးမစားဘူးတဲ့သူကဘုန်းကြီးကိုသူကြောက်သိတယ်ဘုန်းကြီးတော်ကပြောတယ်အောက်ပဲအော်ကြပါပဲလားလို့သူကတခါထွက်ရင်တော့ပါဠိတသာမတေကအားကြပြီးတော့သူတို့ကြောင့်မလုံနေတယ်သိလားဒါဒါကတော့ကောင်းတဲ့ဥစ္စာမဟုတ်ဘူးအဲ့တော့ ကိုရင်လေးကပြန်သွားပြန်သွားပြီးတော့တရားအထုတ်နေတယ်တဲ့တရားအထုတ်နေတဲ့အခါသူဇာတဲ့ကပါတယ်ပြောအောင်မဟုတ်ဘူးတခါပြန်ရအောင်လားခုခေတ်ကာလတချို့ကလည်းပဲနတ်တွေပါတယ်ကြားတွေဆိုတာသိပ်ပြီးတော့မယုံကြဘူးဒါပေမဲ့လို့စာပေကျမ်းဂန်တွေကဟိုခေတ်တုန်းကရေးထားတာဒါအလကားသာတွင်ပြီးတော့ဟိုဝတ္ထုကြောင့်နေအခုကာလဝတ္ထုရေးတာတို့ဒီခေတ်ပေါ်ဝတ္ထုမျိုးတွေမဟုတ်ပါဘူးတခါပြန်ရအောင်လားဘုရင်ကတကယ်ဖြစ်တဲ့အကြောင်းအရာတွေကို အထာဂတာဆရာတွေကရေးထားခဲ့ဟုတ်လားနောင်နောက်သားတွေမှတ်ရသားအောင်လို့ရေးထားခဲ့အဲ့ဒါကိုရင်လေးတရားထုတ်နေတဲ့ခါကာလမှာကြာမင်းကဘာနုဗလာကြောက်ဖြာတင်းလို့လူပြည်လောကကြည့်လိုက်တဲ့ခါကျတော့ဩပဏိဒသာမဏေလေးပါရမီရှင်ကိုရင်ကလေးပါလားခုနှစ်သားရွယ်လေးတရားထုတ်နေပါဘကောอืมခုနှစ်သားတရားထုတ်နေတော့ပါရမီရှင်ဖြစ်တဲ့ကိုရင်ကလေးတို့သွားစောင့်ရှောက်တင်တာပဲဆိုပြီးတော့ တခါတည်းတရားထုတ်တဲ့ပတ်ဝန်းကျင်မှာအပန်းနေမဆူရအောင်မညာရအောင်လို့သတုမဟာရဲ့နာမင်းကြီးတွေကိုအစောင့်ကြောက်ခိုင်းနေတယ်တခါထွင်ရဟုတ်လားမှန်ပါဗျာဒါပါမီရှင်တွေဆိုတော့သိနေရကြတယ်မှန်ပါဘုန်းကြီးများတို့သာသနာ့ဤသားများဘေးနာအပန်းနေဆူးနာရှိတယ်မှန်ပါဗျာသတုမဟာရဲ့နာတီကမလာကြတာနည်းနည်းလိုးနေတဲ့တခါထွင်ရဟုတ်လားမှန်ပါဗျာတခါတခါကြရသိဆူတယ်ဟိုကဒီရီယူကဖွင့်ဘာကဖွင့်တယ် ဒီနတ်တွေကလည်းတို့စီတော့မလာပါပဲလားလို့အောက်မေးရတယ်ဟင်ဒါလိုးနေတာတို့ကအဲ့ဒီမှာသုရမရဲ့နာမည်ကြီးတွေကလာပြီးတကလားစောင့်ရှောက်ကြားမင်းကလည်းပဲတကားဘောကနေပြီးစောင့်ရှောက်နေတယ်သူကအဲနေနေတောင်မှတည်းအချင်းမမလွဲရအောင်လို့တကယ်နေတောင်မှသူကစောင့်ရှောက်သေးတယ်ဆိုပါတယ်တကယ်ဆိုရင်ဟုတ်လားနာယီတကူတဲ့နာတော်ဤတကူနာတော်ဤတကူနာတော်ဤတကူရာမှာ

သွန်ကားတဲ့ရှင်သာရိပုတ္တရာလည်းဩငါကိုရင်မှာလိုက်တာတော့ငကျင်းသားလည်းရဆွန်းလည်းရတယ်အချိန်ကလည်းတော်တော်နောက်ကျသွားပြီအဲကိုရင်သွားပြီးတော့ကိုရင်ဆွန်းစားရအောင်လို့ကြောင်းပြန်မှပဲဆိုပြီးကိုယ်တိုင်ဆုံးမဖုံးမွေးသေးပဲနဲ့ကြောင်းကြမှကိုယ်တိုင်လည်းဆုံးဖုံးပေးကိုရင်လည်းကျွေးဖို့ပေါ့လေပြန်မလို့လို့တော့အဲဒီသွန်လူတဲ့တရားဓမ္မတွေကရှင်ပြားသေသုံးပါအောင်ဒီမှာပဲဖုံးမွေးတော်မူပါ ကြောင်းယူဖို့ရလဲတပည့်တော်တို့အသိထည့်ပေးပါမယ်ဆိုပြီးတော့ကြောက်သားတော့မှအိမ်နေမဲ့စင်သားရီဘုရားလဲဖုံးပြီးဖုံးပြီးပြီးတော့ငကျင်းသားများထည့်ပြီးကလှူလိုက်တယ်တကသွင်းရအောင်လားအကျဉ်းသားတွေတော့ဆွနေအပြည့်စုံတယ်ပြီးတော့လှူလိုက်တော့စင်သားရီဘုရားပြန်လာဝင်လေးလည်းပဲမနေ့ကင်းနဲ့အားထုတ်မနေ့ကင်းနဲ့တရားအားထုတ်လိုက်တာတဲ့ဘယ်လောက်ခီးရောက်သွားတယ်လဲဆိုတော့သုံးမဲ့သုံးဖို့ရောက်သွားပြီတဲ့တကသွင်းရဟုတ်လား

ဟောပါလိမ့်မယ်ဆိုတော့ပြောတော့တာဘုန်းကြီးကနေမဟောအားသေးပါဘူးအချိန်ကတော်တော်ကုန်သွားဟုတ်လားမှန်ပါဗျာအဲဒီမဟောအားသေးဘူးလက်ရှင်ကကြမှာဟောရမယ်ဘာလို့လဲဆိုတော့ဒီနေ့သတိပဓာတရားတွေအာထုပ်ပုံတွေပိတ်ပြီးတော့ဟောလိုက်လို့ရှိရင်ဒကာဓမ္မတွေလက်ရှင်ကမလားမှာလည်းနည်းနည်းစိုးရင်ရတယ်ဒကာထွန်းရဟုတ်လားမှန်ပါဗျာအဲဒါကြောင့်ဒီနေ့မဟောသေးဘူးလက်ရှင်ကကြတော့ဖြင့်မလားခြင်းလားခြင်းလားဘုန်းကြီးကဟောတော့မှာပဲသူကဒီကလည်း၆ထားမယ်သို့တော်လည်းဒီလောက်လည်းမကြောက်ကြနဲ့မလားကောင်းတယ်ဟုတ်လားဇာသိကောင်းတာ

မသိတဝါသုံးသာ၍နိတိရိထိုင်နေလေ၏အကူရင်လေးကတခါတည်းတင်းတင်းခွေးပြီးတော့ထိုင်ကိုယ်ကိုယ်ထဲမှာတခါတည်းစိတ်သွင်းပြီးကာနုပဒနာပေါ့ဟုတ်လားဟုတ်ပါအဲကာနုပဒနာထိုင်ရင်ထိုင်တာကိုလည်းရှုရမယ်လို့သတိဓာန်ကဆိုထားတယ်နိသိဏောဝါနိသိဏောမိဒီပဇာနာတိနိသိဏောဝါထိုင်ပြီးစီတော့လေနိသိဏောမိဒီထိုင်ပြီးဟူ၍ပဇာနာတိပြီး ထိုင်ရင်ထိုင်တဲ့ရုပ်ပါတယ်ထိုင်ထိုင်စဉ်ခါကလဖြစ်နေတဲ့ရုပ်တွေရှုရမှာပဲထိုင်ပြီးထိုင်ပြီးထိုင်ပြီးလို့ရှုရမှာအကျုပ်ပုံနေရာလေးသင်္ခါကြမှာပြောပါမယ်ဒီနေ့မပြောသေးပါဘူးအဲတော့အကြောက်ပါပေါ်လာတဲ့မြည်ရင်ဖြစ်မြင်လာရှုရတယ်ကြားရင်ကြားတာနားရင်နားတာစားရင်စားပဲတွေ့ရင်တွေ့တာကိုယ်ရင်ကိုယ်ရဆမ်းရင်ဆမ်းတာလူကြားရင်လူကြားတာဘာကြောင့်ပါဖြစ်တိုင်းဖြစ်တိုင်းအကုန်လုံးရှုရတယ်တကယ်တွင်ဟုတ်လားအဲစိတ်သေးတွေတစ်ခုချင်းတစ်ခုချင်းဖြစ်တိုင်းဖြစ်တိုင်းအကုန်လုံးရှုရတယ်အဲ့ဒါစကားစတော့လည်းပဲ သမာဓိမရသေးခင်တော့စိတ်တွေကပြေးသေးတာပေါ့ဟိုပြေးစီပြေဟုတ်လားအဲဒီလိုပြေးတဲ့စိတ်တွေကိုတခါတည်းခုနကပြောတဲ့ဒီပါဏိဒသာမဏေထုံးအတိုင်းပေါ့ဒီရေဟာအသက်မရှိဘဲနဲ့လူတွေကဆွဲဆောင်လို့ရတယ်မြားဟာအသက်မရှိဘဲနဲ့ဖြောင်းလို့ရတယ်သေသားတွေအသက်မရှိဘဲနဲ့လူတွေကလိုသလိုလိုလိုပြုပြင်လို့ရတယ် အသက်ရှင်နေတဲ့စိတ်ကလေးဘာဖြစ်လို့ပြုပြင်လို့မရရမလဲဟုတ်လားကြာတယ်မှန်ပါဗျာအဲဒီလိုတစ်ခါလဲစိတ်ကလေးတင်းပြီးစိတ်ကလေးပြေးတယ်ပြေးတယ်ချူရတယ်စိတ်ကလေးပြေးလိုက်ချူလိုက်ပြေးလိုက်ချူကြားတော့မပြေးနိုင်ဘူးစိတ်ကလေးကတခါလဲအမှန်ကောင်းပါလေဒါကြောင့်ကကြာပြည့်ပြည့်စုံလို့ဟောမယ်အဲဒီလိုချူပါများတဲ့အခါကာလကျစိတ်ကလေးမပြေးပိုင်နဲ့ပြေးနိုင်မဲ့ငြိမ့်နေတဲ့အခါတမာရီရတာကိုတခါသွင်းရအောင်လားတမာရီဆိုတာတကယ်ရတာသိတိကြီးဆိုဟုတ်တိကြီးတာ သိသိကျဲတော့ဟုတ်ကိုသိကျဲတာဘာသိမှမဖြစ်ဘူးတကားလဲကျူးတဲ့စိတ်ကလေးတစ်စိတ်တည်းဖြစ်နေတော့တာမနှံကောင်းတယ်အဲ့ဒီသမာဓိတွေဖြစ်နေတဲ့ခါကျတော့ကိုယ်ရဲ့တဏှာကဖြစ်တဲ့ရုပ်ကလေးတွေနာမ်ကလေးတွေဟာယုံနေတာလေးတွေတွဲကလေးတွဲနေဖြစ်နေတာလေးတွေပိုင်းခြားပြီးတော့ပြီးတော့နာမရူပပိစ္ဆာနဲ့အဲ့ဒီဟာနာယုတ်တွေပိုင်းခြားပြီးပြီးတော့အဖြစ်ဖြစ်တွေသိအနိစ္စဒုက္ခအနာတ္တတွေသိဝိပဿနာဉာဏ်နဲ့သင်တိုင်းတက်သွားတော့နောက်ဆုံးသောတာပတိမဲ့ဖို့နဲ့နိဗ္ဗာန်ကိုမြင်သွားတာကိုတခါသိရအောင်လား အယုံဆုံးအဲ့ဒီနိဗ္ဗာန်လောက်တော့ရအောင်ဟုတ်လားသတ္တပတ္တိမဖို့နဲ့နိဗ္ဗာန်အောက်ထစ်ဆုံးဒီတရားလောက်တော့ရအောင်လို့ကြိုးစားဖို့ရအရေးကြီးပါတယ်တခါသိရင်ဟုတ်လားအဲဘုန်းကြီးကဩဝါဒပေးပေးနေတယ်ဘယ်ဘေးငင်းငွေညာအဆင့်အဆင့်ရောက်ပါစေတဲ့ဘယ်ဘေးငင်းတဲ့တရားရောက်ဖို့အရေးကြီးတယ်အဲ့ဒါလည်းအချိန်ကကြာမှပြည့်ပြည့်စုံစုံဟောပါမယ်ခင်ဗျအချိန်မရှိပါဘူးအဲအဲ့ဒီယုံနာတရားတွေရှင်ရင်ရှင်ရင်နဲ့အဲ ဆင်းရဲခါသိငြိမ်းတဲ့နိဗ္ဗာန်ကိုတွေ့သွားတယ်တဲ့သောတာပတ္တိမဉ္ဇဏ်နဲ့တွေ့သွားတော့သောတာပန်ဖြစ်တယ်အဲဒီကနေပြီးဆက်ပြီးတော့အာထုပြန်တော့ဒကာသရာကြီးမဲ့ဖို့နေတာနိဗ္ဗာန်မြင်ပြန်တယ်သရာကံပုဂ္ဂိုလ်ဖြစ်သရာကြီးမဲ့ဖို့နဲ့နိဗ္ဗာန်မြင်သွားပြီးတဲ့နောက်ဆက်ပြီးအာထုပြန်တော့အနာဂါမိမဲ့ဖို့နဲ့နိဗ္ဗာန်မြင်သွားအနာဂါဖြစ်သွားဟုတ်လားကိုရင်လေးနာဂါဖြစ်နေပြီနော်အဲ့ဒီအချိန်မှာရှင်သာရိပုတ္တရာကလည်းပြန်လာပြီတဲ့အချိန်ကနေအချိန်ကမွန်းတဲ့ချိန်နီးနေပြီ

အဲဆွန့်ယူပြီးတကလားသူတတိကိုကျွေးမယ်လို့လာနေသည်အဲဒီအသီးတားမရှိဘဲနဲ့သူရောက်လာလာချင်းဆွန့်ဝင်ပြီးတကလားကျွေးလိုက်လို့ရှိရင်တော့ယခုရနေတဲ့သမာဓိလေးပြတ်သွားလိမ့်မယ်အခုမနေ့ကမှရအရဟတမေအရဟတဘုံမရောက်ပဲနေတော့မယ်ဆိုပြီးတော့မြတ်စွာဘုရားကရားတဲ့ကနေပြီးတော့အချိန်လေးနဲ့နဲ့ကြအောင်လို့အဲကျောင်းဝါကနေပြီးတော့စီးပြီးတော့ကျိုးနေရတာကိုတကယ်သိရင်ဟုတ်လား ပါရမီရှင်ဆိုတော့ဒီပါရမီပါရမီရှိတဲ့ပုဂ္ဂိုလ်တရားပြည့်စုံရအောင်အကူညီမဲ့ပုဂ္ဂိုလ်တွေနတ်တေကြားတွေကလည်းကူညီရတယ်ဘုရားကလည်းလာကူညီရသေးတာကိုဒါကတည်းကဟုတ်လားအဲဘုရားလည်းလာကူညီရဟိုတကားဘဝကနေပြီးစောင့်စောင့်နေပြီးတော့စင်္သာရိပုတ္တရာရောက်လာတဲ့အခါဟေးသာရိပုတ္တရာဘာတွေရလာတယ်လဲအာဟာရရလာပါတယ်ဘုရားအာဟာရဆိုတော့ကိုဆောင်းတယ် ဘာဆောင်မလဲအဟာရကရုပ်ဆောင်ပါတယ်ဗျာအာဟာရကရုပ်ကိုဆောင်ပါတယ်ရုပ်ကဘာဆောင်မလဲရုပ်ကောင်းရုပ်တန်နေဖြစ်တော့ဒုက္ခဝေဒနာဝေဒနာဆောင်ပါတယ်ဗျာအဲဝေဒနာကဘာကိုဆောင်မလဲဆိုတော့ဝေဒနာကနေပြီးတကလားဖသကိုဆောင်ပါတယ်ဗျာဝေဒနာ ကောင်းတဲ့ဝေဒနာတွေဖြစ်လာတဲ့အခါကျတော့ကောင်းတဲ့အတွေ့အကြုံတွေတခါတည်းတွေ့ပြီးတော့ကိုယ်ထဲမှာအတွေ့ကောင်းတွေနဲ့တွေ့ပြီးတခါလာနေပါတယ်ဖသကိုဆောင်ပါတယ်ဘုရားဆိုတဲ့ဒီမေခွန်လေးချက်ကိုစင်္သာရိပုတ္တရာကဖြေတာကိုဒါမကြပါဘူးခဏလေးပါပဲဟုတ်လားဘာကြမလဲခုဘုန်းကြီးပြောတာတော့ကြာခြင်းမကြာမယ်ဟိုမှာမေးတဲ့ပုဂ္ဂိုလ်ကလည်းဖရာဖြေတဲ့ပုဂ္ဂိုလ်ကလည်းစင်္သာရိပုတ္တရာဟင် အဲအလွယ်လေးနေမှာပါသူကစကားလေးလေးခွန်းလောက်ပြောပြီးတော့ဒါလောက်ကလေးပါပဲဒါလောက်ကလေးလူနာဟိုမှာအချိန်လေးကမဲ့ဖို့ရောက်တော့မလို့ဟိုမှာရာဓမရာတို့ရောက်ခါနေကလေးသွားပြီးတော့တကားခောက်လိုက်လို့ချင်းအောင်တမာတိပြတ်သွားမှဆိုလို့လာပြီးတော့မြတ်စွာဘုရားစောင့်ကြပါအရေးကြီးတဲ့တကားတိုင်းဟုတ်လားတရားထုတ်တဲ့ပုဂ္ဂိုလ်တွေမှာတရားကောင်းနေတဲ့ခါကာလကြလို့ရှိရင်လေဘုံမဲ့တခဏလေးလောက်အတွင်းအဲဒီသမာဓိပြည့်ကြောင်းလေးတွေ့သွားလို့ရှိရင်မဲ့ဖို့ရမယ်မရပဲဖြစ်သွားတတ်တယ် ဒါကြောင့်ဘုန်းကြီးများတွေတရားထုတ်တဲ့ပုဂ္ဂိုလ်တွေသိပြီးတော့ယူဆရတယ်ဟိုမှာအမှန်တရားယူဆပြီးတော့တောက်လျှောက်ရတယ်တောက်လျှောက်ဖို့ရလည်းပဲသတိလည်းပေးရတယ်အနိနာပုဂ္ဂိုလ်တွေပါလေလည်းအနောက်ကျမလို့ခုကပြောရတယ်ဒါပေမဲ့ချုပ်ပုဂ္ဂိုလ်ကတည်းပြီးတော့မစင်ကျင်သားနဲ့အဲလိုနောက်ကျဖြစ်တာတွေလည်းရှိတော့ရှိတာပါပဲများလို့ဆိုတော့သိတော့မကင်းတာဘူးသူကဟုတ်လားအဲအဲ့ဒီအခုတော့မြတ်စွာဘုရားကိုယ်တိုင်ကလာပြီးတကယ်လားဒီမေကွန်လေး၄ခုမေးပြီးတော့မေကွန်လေး၄ခုမေးတဲ့အဆုံးမှာဟိုမှာ ဒီကမေးခွန်းနေနားထောင်ပြီးတော့နေတာမဟုတ်ပါဘူးနားမထောင်ပါဘူးကသူတရားနဲ့သူအားထုတ်နေတာပါပဲအဲဒါဝိပဿနာဉာဏ်နဲ့စဉ်းလိုက်ဖြစ်ဖြစ်ဒီရှင်ရှင်ရှင်နေတဲ့တခါလဲအရဟတမေအရဟတဘုံနဲ့နိဗ္ဗာန်ကိုတွေ့မြင်သွားတာကိုတခါတင်ရဟုတ်လားမှန်ပါဗျာဉာဏ်သာဖြစ်သွားတယ်တဲ့ဒီခါကာလကြတော့မှရသော်ဘုရားကစင်္သာရိပုတ္တရာကိုသုံးသွားပြီးပြေးဝေရခွင့်ပြုတော့စင်္သာရိပုတ္တရာသုံးသွားပြီးလို့ကိုရင်လေးလည်းပဲသုံးစားရတယ်သုံးလည်းစားပြီးတော့နေလည်းမိုးလို့သွားတာပဲတဲ့တခါတင်ရဟုတ်လားမှန် အဲရဟနာဖြစ်ရောက်သွားတယ်တဲ့ရဟနာဖြစ်ပြီးတော့သွားလို့အဲဒီပါဏိဒသာမဏေဟာနောက်တော့လဲမထေရကြီးဖြစ်မှာပေါ့ဟုတ်လားမှန်ပါဘူးအဲမထေရကြီးဖြစ်ပြီးတော့ပရိနိဗ္ဗာန်စံလို့ဆဲခါပဲငြိမ့်သွားပြီဒီကထွင်ဟုတ်လားမှန်ပါဘူးအဲဒီကထွင်ရင်ရောက်ွက်ကနေပြီးခုမဟာတို့မဟာတို့မဲပွဲမဟာတို့သွန်လှူပွဲတွေဒီနေ့ကျင်းပလို့ပြီးသွားနော်ပြီးပါပြီကုသိုလ်တွေလည်းအများကြီးပွားသွားဟုတ်လား အများကြီးပါပဲခွန်ကြီးလည်းကုသိုလ်တွေများတယ်များပါသေးတော့ခွန်ကြီးလည်းကြိုးစားပြီးတရားတွေဟောရဟုတ်လားမှန်ပါဗျာအေးကြည့်တယ်ဥမဲ့တရားရမယ်လို့လေပြီးတော့သိနေတာပဲဒါပေမဲ့လို့နားတဲ့ခါကလာအစ်စ်လို့အောင်မရတယ်တခါထုံးရင်တော့ပြောတယ်ဘုန်းကြီးများတောင်မှစာရီပေရီဟာဒီမှလည်းမမိနေတာပဲဒါပေမဲ့လည်းဒီဝတ္ထုကြောင့်ထုတ်ပါတီလေးတွေကောက်ပြီးတော့ဖတ်လိုက်တဲ့ခါကလာအစ်စ်လို့ဖြစ်လာတယ်ခါတဲ့ဥမဲ့တရားကြတွေတိုးလာမနာကောင်းတယ်အဲ့ဒါကြောင့်တခါထုံးရင်တို့ ကုသိုလ်ကောင်းမှုတွေလည်းပွားကြပါစေဆိုပြီးဘုန်းကြီးလည်းတတ်နိုင်ကြဘူးကြိုးစားပြီးတရားဟောတော့တော်တော်လည်းစုံသွားပါရဲ့နော်မှန်ပါဗျာစုံသွားပါပြီဒီကသွင်းတော်ဒီကုသိုလ်ကောင်းမှုတွေပွားပြီးတော့ဒီခုဘဝတင်လည်းပဲအဲမေဖို့နိဗ္ဗာန်တွေကိုကြောင်းနိုင်ပါတယ်ဟုတ်လားမှန်ပါအေးနောက်မှဆိုတာကတော့သိတော့သိမချဘူးဒီကသွင်းရဟုတ်လားမှန်ပါဗျာနောက်ရောက်မယ်ဆိုတာလည်းသိလေအာမကုနဲ့အောင်ဟုတ်လားမှန်ပါနောက်နောက်နဲ့အခုဆိုလို့ရှိရင်အခုကသာပြီးမသေးကြဘူးလားသိကြပါတယ်ဗျာဟိုသင်းလိုပဲလေသိရောက်တာလို့လေ ရောက်တဲ့ပုဂ္ဂိုလ်ဟာဒီအကျိုးမပေးဘူးဆိုပြီးတော့စာရီရေးထားတယ်မို့လားအဲဒါလက်ငင်းရလို့ရှိရင်ပိုကောင်းတာဘောတကဆင်းရဟုတ်လားအကျွေးလည်းနောက်တော့ရတော့ရမှာပဲရရလူယုံဝင်မယ်လို့ဆိုပြီးတော့လူယုံဝင်မယ်လို့ကိုယ်ကျွေးမပေးတဲ့စာရေးတာဟမ်သူလည်းယုံလည်းယုံသေးတယ်ဘာလို့မပေးလဲဟမ်ယုံရင်ပေးရမှာဘောတကဆင်းရဘာကြောင့်တော့ဆိုရင်အခုလက်ငင်းရတာလို့နေရာမကြဘူးပေါ့ဟုတ်လား ရုံဝင်မဲ့လည်းနောက်မှပြီးမဲ့ဥစ္စာကနောက်မှကိုကုသုံးညင်လို့ရှိရင်မသုံးရဘူးဟုတ်လားကိုကလည်းခဏသုံးညင်နေပြီးဟိုကအကျွေးကမရဘူးဆိုရင်မခက်ဘူးလားခက်ပါဘူးอืมလက်တင်ကသုံးညင်နေပြီးကျွေးကမရသေးဘူးဆိုမခက်ဘူးလားခက်ပါဘူးအဲ့ဒါကြောင့်သူဥစ္စာလူကိုယုံပါရဲ့ကိုယ်အကျွေးမပေးတဲ့ဆိုင်ကရေးတာအဲ့ဒါအဲ့ဒါလိုပဲကတွင်ရဟုတ်လား အေးဒါနကုသိုလ်တွေအကျိုးအာတိသင်ညာမဲ့ဖို့နိဗ္ဗာန်ရနိုင်တယ်ဆိုတာယုံပါရဲ့သို့တော်လည်းနောက်ဘဝတွေနောက်ဘဝတွေမမျှော်နဲ့အခုဘဝတွေမဲ့ကိုရအောင်အားထုတ်ပါကောင်းလားကောင်းပါတယ်ဒါသိကြတယ်ကအကျိုးပေးတာပဲဟုတ်လားမှန်ပါပါအေးဒါအားထုတ်ပါမယ်ကဲကဲကဒီတော့လဲစုံသွားပါပြီကနေတရားသိကြအောင်ဆိုမင်းညာအချိန်ရောက်သွားရင်မိုးချုပ်သွားလိမ့်မယ်ကနေသိကြအောင်နော်ဟုတ်လားမှန်ပါပါဒါဖြင့်ငါကြတော့တရားလဲစိုးစောလာကြမယ်ဟုတ်လားသောသောလာလို့ရှိရင်သောသောဟောရတယ်သောသောပြီးရင်ကောင်းတယ်ဟုတ်လားမှန်ပါပါဒါပြင်ကကြတော့ဘုန်းကြီးကခန္ဓာနာကြီးဟောတယ် ဒီနေ့တော့9နာရီခွဲလောက်မှာဟင်9နာရီလောက်ကပရိသမစုံတာနဲ့ဟောသူကောကြီးတက်ပြီးဟောရမအောင်လို့ပရိသဆောက်ရင်အဲဘုန်းကြီးဟောနေလို့ပရိသတွေ6 6 6 6နေဆိုရင်တိတ်လည်းမတော်လို့နေမှာစောင့်ဆိုင်နေရဟုတ်လားမှန်ပါဗျာဒါပြင်ကကြတော့တရားနာပရိသတွေစိုးစောလာကြစိုးစောလာကြတရားတွေလည်းအကောင်းဆုံးတွေဟောမှတဲ့ကကြစိတ်ကောင်းတဲ့တရားတွေဟောမှာอืมကဲကဲကဲဟိုတရားဆောင်မှုကလေးတွေဆိုပြီးတော့ဟုတ်လားမှန်ပါ ကောင်းမြတ်လှစွာလူဥစ္စာပဲရပေနီကောင်းမြတ်လှစွာလူဥစ္စာသရာတရားဤကောင်းကောင်းလေ့လာပဲရ ချမ်းသာဆောင်ပေးပါသနည်းကောင်းကောင်းလေးလားတရားဟာချမ်းသာဆောင်ပေးပါသတည်းသီလရဲ့နာသင်ပြကြင်စွာသီလစင်တိုင်းရှူတိုင်းလှပါသီလဆောင်ညမလားပေရွာသီလဆောင်ညမလား

ဝိပဿနာညာရှင်အရိယာမေညာရှင်ဆင်းကပင်ကြီးအပြုနိဗ္ဗာန်ချမ်းသာမြတ်ကိုလင်းမြန်စွာဆက်ရောက်၍ပြမောပြုနိုင်ကြပါစေကုန်သတည်းသာဓုသာဓုသာဓုပါဗျာ